သာသနာတော်နှစ်2560ခုနှစ်ကိုဇာတေဂရီ1398ခုနှစ်မြေလာဆန်းစေရဲ့ခရစ်နှစ်2016ခုဇွန်လ15ရက်ပုဒ်ခုနှစ်အမေရိကန်နိုင်ငံမီလင်းပြည်နယ်ဆီလမာစီပရင်းမြို့မင်္ဂလာရမကျောင်းတဲ့ကြီးအတွင်းမှာရှင်မြတ်ဆရာတော်ကြီး မဟာတတိပဋ္ဌာန်ဝိပဿနာရှင်ပြည့်စေတရားစခန်းပွဲမှာဒီကံတရားတွေကိုကိုယ်တိုင်ကိုယ်ကြဝင်ရောက်အားထုတ်ကြတဲ့ယောဂီတော်စင်များနဲ့တရားနာပိဋကပေါင်းတို့အားဒီဓမ္မဒါနတရားလူပိလူမာကအင်္ဂုတ္တရနိကေမှာလာတဲ့အရိယာဝန္တသုတ္တန်တရားတော်ကြီးကိုအရိယာစံဤတရားတော်ဆိုတဲ့အမည်နဲ့ ုန်းကြီးဓမ္မဒါနတရားလူပြည်လူနေပါလေဒီတော့အရိယာဆိုင်တရားတော်ကိုဘုန်းကြီးဟောကြားလာခဲ့တာမှာအရိယာဝါဒတရားတော်10ပါးကိုဘုန်းကြီးဟောကြားတာဖြစ်ပါတယ်ဒီအရိယာဝါဒတရား10ပါးဟာအရိယာပုဂ္ဂိုလ်များအမြဲတမ်းနှလုံးသွင်းပြီးတော့နေထိုင်ကြတယ် တရားတော်များဖြစ်ပါတယ်။ဒါကြောင့်မို့သူတို့ကိုအရိယာစံဤတရားတော်ဟောတရားတော်လေ။အရိယာစံဤတရားပါဗျာ။အရိယာစံဤတရားတော်မှာဝင်ပြီးဝင်စေဝင်တန်ဖြစ်တယ်။ဘုရားရှင်များနဲ့ဘုရားရှင်ဤအရိယာတောင်ကံများဖြစ်ကြတဲ့သောတာပန်သဂရကအနာဂံဟန္တာဖြစ်တဲ့အရိယာပုဂ္ဂိုလ်များ အမြဲတမ်းနှလုံးသွင်းပြီးတော့ဒီတရားတွေနဲ့ပဲနှလုံးသွင်းနေထိုင်ပြီးတော့သွားတော်မူကြတဲ့အတွက်ဒီအရိယဝါဒတရားကိုနှလုံးသွင်းနေထိုင်တော်မူသွားကြတဲ့တရားတော်10ပါးရှိပါတယ်အဲဒီ10ပါးလေးကဘုန်းကြီးနှစ်ပါးပြီးခဲ့ပြီနှစ်ပါးပြီးခဲ့ပြီနှစ်ပါးပြီးခဲ့ပါပြီနှစ်ပါးပြီးခဲ့ပြီအဲဒီနှစ်ပါးပြီးခဲ့တဲ့အချိန်မှာမလေးက မိယာ၄ပါးမိယာ၄ပါးဆိုတာကဒီ၄ပါးကိုမိပြုပြီးတော့တတရခေနစေတတဆိုရယ်တတိအစောင့်ရှောက်ပြီးထားပြီးတော့၆ဒွါရကပေါ်သမျှအာယုန်တိုင်းကိုနှလုံးသွင်းရှုမှတ်ပြီးတော့သွားနေခြင်းဟာဒါရိယာတို့စာရင်းထဲမှာနေတာတူတယ် ဒါကြောင့်မနေ့ကအမိယာလေးပါးမှာနံပါတ်1မိရမယ်မိရကသောတိကကြောင့်စီပရိယာရဲ့ဇာယင်နဲ့နေမဲ့ပုဂ္ဂိုလ်ဟာသောစားပဲနေလို့ဖြစ်ပါမလားမဖြစ်ပါဘူးသင်္ကန်းမိမိတို့အဝတ်ထည်ဝတ်ယူဒါတွေလည်းပဲမဟုတ်ဖဲနေလို့ဖြစ်ပါမလားမဖြစ်ပါဘူးဒါကြောင့်မို့သင်္ကန်းဆိုတာလည်းပဲဝတ်စရာပဲဆွမ်းဆိုတာကစားစရာ ကြောင်းဆိုတာကနေစရာဆေးဆိုတာကျမ်းမာရေးအတွက်မရှိနေဖြစ်ဘူးအဲ့ဒီသောသင်္ကန်းကြောင်းစီပစ္စည်းလေးပါးကိုအမိပြုပါမယ်နံပါတ်1နံပါတ်2ကအချမ်းအပူစတဲ့ရာသီဥတုမှာစပြီးတော့သိခံတဲ့လည်းများအရာဝတ္ထုများအားလုံးကိုသိခံပြီးတော့နေရတယ် အရိယာတို့စာရင်နဲ့နေမဲ့အရိယာပုဂ္ဂိုလ်ဟာဒေါသကြီးနေလို့ဖြစ်ပါမလားမဖြစ်ပါဘူးဖြစ်ဘူးလောဘကြီးနေလို့ဖြစ်ပါမလားမဖြစ်ပါဘူးအဲတော့ဒီအရိယာစာရင်နဲ့နေတဲ့ပုဂ္ဂိုလ်ဟာအလုံးကိုသိခံရမယ်အတူနေပုဂ္ဂိုလ်များကိုလည်းသိခံရမယ်မလိုအပ်တဲ့အတန်တွေကိုလည်းသိခံရမယ်ကိုယ်ခန္ဓာကဖြစ်ပေါ်တဲ့ပေါက်ပြန်တဲ့ဝေဒနာတွေကိုလည်းသိခံရမယ်အဲလိုသိခံရမယ်တရားဟာလည်း ဒါရင်းရဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ညီဝဲရမယ်တရားနောက်နံပါတ်3ကရှောင်ကျင်တဲ့တာကိုရှောင်ကျင်ရမယ်မိမိကိုအန္တရာယ်ဖြစ်စေနိုင်တဲ့အရာဝတ္ထုအားလုံးကိုဘာလို့ရမှာလဲရှောင်ကျင်ရမယ်ရှောင်ကျင်ရမယ်စင်ကြံမြင်ကြကျင်ကြိုက်ကလုကမှုကတင်းစနောက်ပြီးတော့ရင်ကျန်းစသည်ပေါ့ အထူးအားဖြင့်တော့ဒီမှာမြတ်စွာဘုရားရှောင်ခြင်းပြခြင်းလာကဝိသဘာကအာယုကိုရှောင်ခြင်းရမယ်။ဘာကိုရှောင်ခြင်းရမလဲ။ဝိသဘာကအာယုဝိသဘာကအာယုကိုရှောင်ခြင်းရမယ်။ဒါမှရှောင်ခြင်းနိုင်ရင်လည်းအရိယာတို့ရဲ့စာနေလေးနေလို့ရမှာကိုဝိသဘာကအာယုတွေကိုလည်းပဲရှောင်ခြင်းပါတဲ့ဒီတရားနဲ့ဒီမဲ့ပုဂ္ဂိုလ်။နောက်ပြီးတော့ပယ်တဲ့ပယ်လိုက်တာကိုလည်းပဲပယ်ရမယ်။ ကာမဝိတ္တပြပါရဝိတ္တဝိလုဒ္ဓဝိတ္တတာကိုပြရအဲ့ဒီ၄ပါးမိဝင်ရမယ်အဲ့ဒီ၄ပါးကိုအမိပြုပြီးတော့ဘုန်းကြီးတို့အရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဟောဒွါရကပေါ်သမျှအာယုန်တိုင်းတတိဥစည်းတဲ့စိတ်ကလေးနဲ့ရှုရအဲ့ဒီတတိဥစည်းတဲ့စိတ်ကလေးနဲ့အမြဲတမ်းတတိနဲ့ဉာဏ်ရမှာဖြစ်စေကြားရမှာဖြစ်စေ နာယာမှာဖြစ်စီစားယာမှာဖြစ်စီတွေးကြည့်ယာမှာဖြစ်စီစေကုစေနာကြံစီယာမှာဖြစ်စီ၆ဒွါရပေါ်သမျှအာယုန်တိုင်းဒီတတိလေးအဆောင်လေးထားလိုက်လေဆိုရင်ကိလေသာတွေဝင်ခွင့်ရအောင်မလားဝင်ခွင့်မရအဲ့လိုကိလေသာတွေမဝင်တော့ဘူးဆိုရင်အဲ့ဒီလိုရှုမှတ်နေတဲ့အခက်လေးတတိဆောင်ကြီးထားပြီးတော့နေတဲ့အခက်လေးမှာ အရိယာစံအိမ်ထဲမှာနေခွင့်မရဘူးလားနေခွင့်ရပါတယ်ဗျာလုံးလုံးချုံချုံနဲ့နေခွင့်ရတယ်ဘုန်းကြီးတို့ဘုဒ္ဓဇင်တို့ရဲ့အိမ်ဆိုတာကမလုံးမချုံဘုဒ္ဓဇင်တို့ရဲ့အိမ်ကပါတယ်လေမလုံးမချုံမလုံးချုံဘုရားမျက်စိဘောကနာဘောကနေရာဘောကကိုယ်ဘောစိတ်ဘောကဒီမှာကိလေသာတွေဟိုဝင်နေတာဓမ္မဘုဒ္ဓဇင်တို့ရဲ့အိမ်မလုံးချုံအရိယာတို့ရဲ့အိမ်ကြတော့လုံးချုံသွားတယ် ဒါကြောင့်မို့အဲ့ဒီလိုလက်တိဆောင်နေထားဘုန်းကြီးတို့ဒီမှာတာမန်အိမ်နဲ့ဘုန်းကြီးတနေ့ကပြောခဲ့ပြီဓာတုဘုံသိကြီးမှတဲ့ပုဂ္ဂိုလ်များသုံးဖို့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်များရဲ့အိမ်ကြီးပေါ့အဲ့ဒီတာမန်အိမ်ကြတော့တာမန်ပုဂ္ဂိုလ်တွေနေတဲ့အိမ်ထက်အိုးဓာတုဘုံသိကြီးရဲ့ပုဂ္ဂိုလ်တွေရဲ့အိမ်မှာကြတော့အဆောင်လျှောက်ပြီးရှိဘူးလားရှိပါဗျာ။ဒီအဲ့ဒီအဆောင်လျှောက်ပြီးရှိရောအထူးလုံခြုံနေပြီ ဘာမှဘေးရန်အန္တရာယ်ပြုမဲ့ပုဂ္ဂိုလ်မဝင်နိုင်တော့တဏ္ဍာပုဂ္ဂိုလ်အေးကြတော့အဆောင်ထားနိုင်ရလားထားနိုင်မထားနိုင်ရောသွားတာသွားတာဒီမှာတော့တာထပ်သွားရတဲ့စိတ်ကမချဘူးအဲ့ဒီလိုအခုဘုန်းကြီးတို့ဒီမှာပုထုဇဉ်ရဲ့အိမ်ဟာလည်းပဲအဲ့ဒီလိုပဲမလုံးချုံဘူးကိလေသာတွေကအခုလိုဝင်နိုင်တယ်တရိယာပုဂ္ဂိုလ်ရဲ့အိမ်ကြတော့တတိဆိုတဲ့အဆောင်လေးရှိနေတော့ ကိလေသာတွေဝင်ခွင့်ရသေးရဲ့လားဝင်ခွင့်မရပါဘူးဝင်ခွင့်မရဘူးဒါကြောင့်မို့ဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကအရိယဝါဒသုတ္တံဒေသနာတော်ကြီးဟောတဲ့အခါမှာအရိယဝါဒတရား10ပါးရဲ့မှာနံပါတ်1ပြင်စင်ကဝိပဟိရောဟောတိအင်္ဂါ၅ပါးကိုပြရမယ်အခုပြရမယ်အင်္ဂါ၅ပါးကိုပြရပါမယ်အေးဘုန်းကြီးတို့ယောဂီများအင်္ဂါ၅ပါးကိုပြရမယ် ihe a ụa ya metụrụ ụa ya sigụrọdga ịdaba go e ego gaesidhi na hod bịa bara noi dị na edbina ahọdi odeznaọdi izbi na ahọd ewu a ọoo de nawebhi nahod egowe he ochedụ ယေဟာဤသာသနာတော်၌ဘိက္ခုနောယဟံသည်ကာမိသံတော်ကာမအလူသံဃဟုပိနောပေအပ်ပြီးတိဟောတိဖြစ်၏ကာမလူသံဃဆိုတဲ့ကာမိသံဃနိဝရဏတရားတွေကိုလည်းပဲအရိယာတို့ရဲ့စံအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာပေပြီးဖြစ်ရမယ်။ယံပါတော်ပိနောဟောတိ ယပါရောစိတ်ဆိုးစိတ်ပြမှုဆို၏ပြပါဒတရားကိုဘိနောပေအတိတိဟောတိဖြစ်၏ယနေ့စိတ်ဆိုးစိတ်ပြမှုဆိုတဲ့အဲ့ဒီပြပါဒနိဝရဏတရားကိုလည်းပဲပင်ပြီးဖြစ်ရမယ်ဣနမေတံပိနာဟောတိခိုင်မိုင်ပြည့်မှုဆိုတဲ့ခိနမေတ္တာတရားကိုလည်းပဲပိနာပေအတိတိဟောတိဖြစ်၏ခိုင်မိုင်ပြည့်မှုဆိုတဲ့ဒီနိဝရဏတရားကိုလည်းပဲပင်ပြီးဖြစ်ရမယ် ဥဒိစ္စပုဂ္ဂုဇံမိနဟောတိပြန့်မဲ့ပူဝမှုဆိုတဲ့ဥဒိစ္စပုဂ္ဂုဇတရားကိုဗိနံပေအပိတိဟောတိဖြစ်၏ပြန့်မဲ့ပူဝမှုဆိုတဲ့အဲ့ဒီနိဝရဏတရားကိုဥဒိစ္စပုဂ္ဂုဇံနိဝရဏတရားကိုလည်းပယ်ပြီးဖြစ်ရမယ်ဝိသိကိစ္စဗိနံဟောတိယုံမှတွေ့တော်မှုဆိုတဲ့ဝိသိကိစ္စနိဝရဏတရားကိုလည်းပယ်ပြီးဖြစ်ရမယ်ဒီအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ် ဒါအရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ဒီတော့အရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒီအင်္ဂါ၅ပါးကိုပဲသိဖြစ်ရပြီဆိုတော့ဆိုင်နဲ့နေမဲ့ပုဂ္ဂိုလ်တွေဟာဒီအင်္ဂါ၅ပါးကိုပယ်နိုင်အောင်တတာရခေနစီတတာနံပါတ်1တတိအဆောင်ရှောက်ပြီးထားပြီးတော့ရှုမှတ်ပြီးတော့ပြရဘာလို့ပြီးတော့ပြရမှာလဲရှုမှတ်ပြီးတော့ပြရအေးရှုမှတ်ပြီးတော့ပြရမယ်ဘုန်းကြီးတို့ယောဂီများကာမိစန္ဒနံပါတ်1က ကာမိဆန္ဒဆိုတာကာမရဲ့ဆန္ဒရဲ့နှစ်ပုဒ်ကာမဆိုတာကလူကျင်တာကာမဆိုတာပါလေလူကျင်တာပါဗျာဆန္ဒဆိုတာကလည်းပဲလူလားတာနှစ်သက်တာအဲရဆန္ဒကလည်းပဲလူလားနှစ်သက်ဒီကာမိဆန္ဒနှစ်ပုဒ်ပေါင်းလိုက်တဲ့အခါကလည်းကြတော့လူကျင်နှစ်သက်တဲ့သဘောကိုကာမိဆန္ဒ လူချင်းနှစ်သက်တဲ့သဘောကိုပါတယ်နိသစ္စာဒီလူချင်းနှစ်သက်တဲ့သဘောကိုအဲ့ဒီမှာဓမ္မစန္ဒဒီကာမဂုဏ်အာယုန်တွေနဲ့စပ်ပြီးတော့နှစ်သက်လူချင်းတဲ့သဘောမိမိတို့ကောင်းတဲ့အာယုန်တွေပေါ့ဥပမာအားဖြင့်မိမိကောင်းတဲ့အာယုန်တွေအများလူကျင်နေတဲ့အာယုန်တွေအများသဘောကျနှစ်သက်နေတဲ့အာယုန်တွေပေါ့အများသူငါကအားလုံးနှစ်သက်နေကြတယ် အဲ့ဒီနှစ်သက်နေကြတဲ့အရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်တယ်။အဲ့ဒီကာမဂုဏ်ကပါဠိလေးဆိုကြည့်လို့ရှုလို့ကောင်းတဲ့ဘူပါယုံကောင်းကောင်းလေးတွေပေါ့။အစင်းဘူပါယုံကောင်းတော့ကောင်းကောင်းလေးတွေကိုလည်းလိုချင်တာမလိုချင်ဘူးလား။လိုချင်ပါတယ်ဗျာ။အများသူကလိုချင်ရတယ်။ဒီစင်းအာယုံကောင်းကောင်းလေးတွေဆိုရင်လိုချင်ရတယ်နှစ်သက်ကြတယ်ညာလိုချင်တယ် နောက်ပြီးတော့အတန်အာယုံကောင်းကောင်းလေးဒီလိုရောသဘောကျသလားမကျဘူးလားသဘောကျပါတယ်ဗျာသဘောကျပါလေအဲ့ဒီအတန်အာယုံကောင်းကောင်းလေးဒီကိုလည်းသဘောကျနေတာနှစ်သက်နေတာနားထောင်ခြင်းနေတာအဲ့ဒါလေးပဲကာမဂုဏ်ပဲနောက်ပြီးတော့နန်းရှူလို့ကောင်းတဲ့အနတ်အာယုံကောင်းကောင်းလေးဒီပေါ့အနတ်အာယုံကောင်းကောင်းလေးဒီဆိုတာလည်းလူတိုင်းလူတိုင်းသဘောမကျဘူးလားသဘောကျပါတယ်ဗျာ ကောင်းတဲ့တဏှာလေးဆိုရင်သဘောကျတယ်မကောင်းတဲ့တဏှာဆိုရင်သဘောကျရလားသဘောမကျဘူးအတန်ဆိုရင်လည်းစိုးစိုးကပြောတဲ့အတိုင်းကောင်းတဲ့အတန်လေးတွေဆိုရင်ကိုနှစ်သက်ပြီးသဘောကျတယ်မကောင်းတဲ့အတန်ဆိုရင်နှစ်သက်ရလားနှစ်သက်ပါတဲ့သဘောရောကျသေးရလားကျပါဗျာကျပါအစင်းအာယုဆိုရင်လည်းဒီတိုင်းပဲကောင်းတဲ့အစင်းအာယုလေးဆိုရင်လည်းသဘောကျနေတာမကောင်းတဲ့အစင်းအာယုမြင်လိုက်ရင်သဘောမကျဘူးအဲ့ဒါမနှစ်သက်ဖြစ်လို့လေ အရသာအရသာမှာလည်းပဲကောင်းတဲ့အရသာလေးတွေဆိုရင်လည်းသုံးဆောင်ရတဲ့ပုဂ္ဂိုလ်ကြီးသဘောမကျဘူးလားအားလုံးကိုဘယ်သူပဲဖြစ်ဖြစ်မကောင်းတာကြိုက်တဲ့လူရှိရလားမရှိပါဘူးမရှိပါဘူးအားလုံးဟာအကောင်းချက်ကြီးတယ်အဲကောင်းတဲ့ဇာဟာရလေးစားမယ်ဆိုရင်လည်းသဘောကျနှစ်သက်နေတာနောက်ပြီးတော့အတွေ့အထိဆိုရင်လည်းကောင်းတဲ့အတွေ့အထိလေးအဲ့ဒီအတွေ့အထိလေးတွေကိုလည်းသဘောကျနေတာဒါလေးဟာ လူတိုင်းလူတိုင်းပေါ့ဘုန်းကြီးတို့ဥတုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလူချင်းနေကြတယ်နှစ်သက်နေကြတယ်သဘောကျနေကြတယ်ဒါကြောင့်သူ့ကိုကာမဂုဏ်လို့ခေါ်သူ့ကိုဘာလို့ခေါ်လဲကာမဂုဏ်လို့ခေါ်တယ်ကာမဂုဏ်လို့ဒီကာမဂုဏ်ကိုဘုန်းကြီးတို့ဘာနဲ့ဥမာပေးထားလဲဆိုတော့ဒီကာမဂုဏ်ကိုတားခြင်းနဲ့ဥမာပေးထားတယ်ဘာနဲ့ဥမာပေးထားလဲတားခြင်းနဲ့ဥမာတားခြင်းနဲ့ဥမာပေးထားတယ်ဘုန်းကြီးတို့ တန်တဲ့ကိုမိမိတို့ဒီမှာစောတကောင်ကရသွားလို့ရှိရင်အဲ့ဒီစွန်တော့ကိုအချမ်းစွန်တွေကမလိုက်ဘူးလားလိုက်ပါပါချမ်းစွန်တွေကလိုက်ကြတယ်အဲ့ဒီမှာထိုးကြတယ်စိတ်ကြတယ်ကုတ်ကြတယ်အဲ့လိုထိုးကြစိတ်ကြကုတ်ကြတယ်ဆိုတာဘာကိုလိုချင်နေလို့လဲတာတိကိုဒီတာတိကိုလိုချင်လို့အားလုံးကစွန်နေစွန်နေကတာတိကိုလိုချင်ကြလိုချင်တော့ထိုးကြစိတ်ကြကုတ်ကြတဲ့ခါကလည်းကြတော့ ဒီစွန်ကဘလို့မှမခံနိုင်တဲ့အခါသားလေးကိုလွတ်ချလိုက်ရတယ်။လွတ်ချလိုက်ရတဲ့အခါကလည်းကြတော့အဲ့ဒီမှာသူ့လက်ကသားလေးလည်းလွတ်သွားရောသူ့ကိုသူ့နောက်ကိုလိုက်ပြီးထိုးတာစိတ်ကရှိသေးရလားရှိပါဘူးရှိပါဘူးဒုတိယဒီသားလေးကိုရသွားတဲ့စွန်တော့ကိုအားလုံးချားစွန်တွေကမလိုက်ကြဘူးလားလိုက်ကြပါရဲ့အဲ့ဒီမှာလိုက်ပြီးတော့ထိုးကြစိတ်ကြကိုကြဖဲ့ကြဘုန်းကြီးကတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဘုန်းကြီးရိတ်တာမှာပုံဘူး ကျောင်းဝင်းကလည်းဘုန်းကြီးရန်ကုန်ရိတ်တာကျောင်းဝင်းကကျင်းပါတယ်။ကျင်းတဲ့အခါကလည်းကြတော့ဘုန်းကြီးကဒီ၈နာရီ9နာရီဒီချိန်ဒီမှာဆိုရင်ဓမ္မယုံထဲမှာရှိနေပါအဲဒီဓမ္မယုံနဲ့ဆွမ်းစားဆောင်ဆိုတာလေးပဲကတ်နေတာပါဘုဘက်ကဆွမ်းချက်ဆောင်ဆိုတာလေးပဲဆွမ်းချက်တဲ့နေရာဘက်ကလေးပဲဘုန်းကြီးတို့ဒီမှာဘာမှဝေးတာမဟုတ်ပါဘူးဓမ္မယုံနဲ့အဲဒီတော့အဲဒီဘက်ကဒီလိုတန်ခါးရောဂီတွေအတွက်နေစွမ်း ဖြစ်ရတဲ့ပုဂ္ဂိုလ်တွေကအဲဒီတန်အောင်ရှိတဲ့ပုဂ္ဂိုလ်တွေကဈေးကပြန်လာဈေးကပြန်လာပြီဆိုရင်အဲဒီမှာအသားတွေနေကြခုကြချစ်ကြအဲ့ဒီမှာအဲ့ဒီအချိန်ဆိုရင်ဘုန်းကြီးတို့အဲ့ဒီဆုံးချက်ဆောင်ဘက်စီမှာအတန်ကြီးကြီးတန်ကြီးဆူညံနေတာဆူညံနေတာအဲ့လိုကြီးတန်ကြီးဆူညံနေလို့ဘုန်းကြီးဒီကနေပြီးတော့တရားစီရင်ကလမ်းပြီးတော့အဲ့ဒီဘက်ကိုကြည့်နေငင်းနေရတာတကောင်ကအသားလေးကိုရသွားရင် ဒီတကောင်နောက်ကိုနောက်ကကြီးကမလိုက်ကြဘူးလိုက်ကြပါလေလိုက်ကြထိုးကြစိတ်ကြဘုရားဆိုဗျာဥပမာပြထားတဲ့အတိုင်းစွန်တကောင်ရသွားတဲ့တာတိကိုရသွားတဲ့စွန်အဲ့ဒီစွန်တော့ကနေပြီးတော့တခါလေအခြားအခြားစွန်တွေကနေပြီးတော့လိုက်ပြီးထိုးကြစိတ်ကြအဲ့ဒီမှာမခံနိုင်လို့အဲ့ဒီစွန်ကတာတိကိုစွန့်ပလိုက်ပြီးဒုတိယစွန်ကလည်းတာတိကိုစွန့်ပလိုက်ပြီးဆိုရင်အဲ့ဒီဒီဒုတိယဆုံးကိုလွတ်ပြီးတော့နောက်တစ်ခါတတိယဒီသားတွေကိုရတဲ့ဆုံးတော့ကိုလိုက်ပြီးထိုးကြစိတ်ကြရတယ် ဒါဘာကြောင့်လို့လို့ဘုန်းကြီးတို့ဝေဖန်သုံးသပ်ကြည့်လိုက်ရင်စွန်တိုင်းစွန်တိုင်းဟာဒီသားတဲ့ကိုနှစ်တဲ့လို့လားမနှစ်တဲ့လို့လားနှစ်တဲ့လို့ပါဗျာလူချင်းလို့လားမလူချင်းလို့လားလူချင်းလို့ပါဗျာရှင်ညာကံကုံလေးဆိုတာလည်းဒီလိုပါပဲဘုန်းကြီးတို့ပြောပြနေတာလူတိုင်းလူတိုင်းကလူချင်းနေကြတယ်ငါးများအာယုကံကုံလေးရူပါယုကောင်းကောင်းလေးတာရာယုကောင်းကောင်းလေးနောက်ပြီးတော့ခန္ဓာယုကောင်းကောင်းလေးဟတ္တယုကောင်းကောင်းလေး ဥထဘာယုံကောင်းကောင်းလေးအဲ့ဒီအာယုံကောင်းကောင်းလေးတွေကိုလူတိုင်းလူတိုင်းပုထုဇဉ်နဲ့ပုထုဇဉ်တွေကလူကျင်ရတယ်နဲ့သိကြတယ်အဲ့ဒီကာမဂုဏ်ဝတ္ထုပစ္စည်းတွေကိုသိမ့်ပိုက်ပြီးတော့ထားတဲ့လူကိုဘေးကလူတွေကထူကြစိတ်ကြလူယူကြဖို့အတွက်အားထုတ်ပြီးတော့ကြံစည်နေကြတယ်ဒါဘုန်းကြီးတို့ဒီမှာဒီမှာတော့မသိဘူးမြန်မာနိုင်ငံမှာတော့တဦးတယောက် ထပြီးတော့ကြီးပွားချမ်းသာသွားပြီဆိုရင်ဒီကောင်ဘယ်လိုချမ်းသာတာဒီကောင်ဘယ်လိုနည်းနဲ့ဒီလိုပစ္စည်းတွေပုံများသွားတာလဲဆိုပြီးတော့လက်ကြဒီကောင်ကိုဘယ်လိုထိုးချရမလဲဒီကောင်ကိုဘယ်လိုလုပ်ကြရမလဲဆိုတာမျိုးကြီးအဲ့ဒါဘာကြောင့်လဲဆိုရင်ဒါတိကမကုံကိုဒီပစ္စည်းဝတ္ထုတွေကိုလူတိုင်းလူတိုင်းကလူချင်းလူလားမလူချင်းလူလားလူချင်းပါဘူးလူချင်းညကိုဘုန်းကြီးယောဂီများလောကမှာတရားမဲ့တရားတဦးနဲ့တဦးတအိမ်နဲ့တအိမ် တရားနဲ့တရားတရားကွက်နဲ့တရားကွက်တမျိုးနဲ့တမျိုးတနိုင်ငံနဲ့တနိုင်ငံတိုက်ခိုက်ကြရပြီဆိုတာကြီးကဒီကာမဂုဏ်တွေကြောင့်ပဲဒီကာမဂုဏ်အတွက်ကြီးတယ်ပဲဘုန်းကြီးတို့အားလုံးလူနေကြတယ်တိုက်နေကြတယ်ခိုက်နေကြတယ်ဒါကြောင့်ဘုန်းကြီးတို့ဒီကာမဂုဏ်ကိုပညာရှိသူတော်ကောင်းတွေကတော့ပြည့်ရကြရှုတ်ချကြပြစ်တင်ကြဒီကာမဂုဏ်တွေကိုဖြစ်တဲ့နည်းနဲ့စွန့်ပယ်ကြတယ် သူတော်ကောင်းတွေကဒီကံမကုန်တွေကိုလက်ခံကြတာနော်ဆွတ်ပေးကြတာနော်ဆွတ်ပေးကြတာပါသူတော်ကောင်းတွေကဒီကံမကုန်ကိုအားလုံးကဖြစ်တဲ့နည်းနဲ့ဆွတ်ပေးကြဒါပေမဲ့လို့ဒီကံကုန်ရဲ့အပြစ်ကိုမမြင်နိုင်တဲ့ပုဂ္ဂိုလ်တွေဘုရားတို့ဘုသူစဉ်အန္တဘုသူစဉ်အကံတွေကတော့ဒီကံမကုန်ကိုပဲတကယ်အမြတ်တလို့ကြီးလုံးပြီးတော့တခါရှာဝင်နေကြတယ်ရှာဝင်နေကြတယ် ကံကုန်နေရှိရရူပယုံကောင်းကောင်းရှိရတွေကိုတွန်းနေကြတယ်။တဏ္ဍာယုံကောင်းကောင်းလေးတွေနားထောင်ရမယ့်နေရာတွန်းနေကြတယ်။ခန္ဓာယုံကောင်းကောင်းလေးတွေလမ်းရှူရမယ့်နေရာတွန်းနေကြတယ်။ဟန်တာယုံကောင်းကောင်းလေးတွေစမ်းရတောင်းရမယ့်နေရာတွန်းနေကြတယ်။အတွေ့အထိတွေကောင်းကောင်းတွေ့ထိရမယ့်နေရာကိုတွန်းနေကြတယ်၊ရှာနေကြတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ဒီကံကုန်ရဲ့အပြစ်ကို ဒီပုဂ္ဂိုလ်ကြီးပြီလို့လားမပြီလို့လားသိလို့ပါဗျာသိတယ်လို့ကာမဂုဏ်ရဲ့အဖြစ်တွေကိုမမြင်ရလေလို့အဲ့ဒီကာမဂုဏ်ရဲ့အဖြစ်ကိုမသိမမြင်တဲ့ခါကျတော့ဒါကိုမြင်လို့စရာရလို့ဖြစ်ပြီးတော့ရှာဝင်နေကြတယ်ရရနီးနဲ့လည်းပဲရတဲ့နီးနဲ့ရှာဖို့ကြတယ်အဲ့ဒီလိုလိုချင်စရာမမောစရာဉာဏ်လို့စရာတွေဟူသမျှကိုဘုန်းကြီးတို့အများကလိုချင်နှစ်သက်နေတဲ့အတွက်ကြောင့်သူ့ကို ကာမဂုဏ်လို့ခေါ်ဘာလို့ခေါ်လဲကာမဂုဏ်လို့ခေါ်ပါတယ်အေးဒီကာမဂုဏ်ရရေးသုံးဆောင်ခံစားရင်းနဲ့စပ်ပြီးတော့ကြံစီတွေးတော်စိတ်ကူးနေတဲ့လူကျင်နှစ်သက်နေတာတွေကိုကာမိဆန္ဒနိဝရဏလို့ခေါ်တယ်။ဘာနိဝရဏလို့ခေါ်လဲ။ကာမိဆန္ဒနိဝရဏပါဗျာ။ဒီကာမဂုဏ်သုံးဆောင်ခံစားရင်းနဲ့စပ်ပြီးကြံစီနေတာလူကျင်နှစ်သက်နေတာကိုကာမိဆန္ဒနိဝရဏလို့ခေါ်တယ်။ အဲ့ဒီတော့အခုမြတ်စွာဘုရားကအရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒီကမိစ္ဆာတာနိဝရဏကိုလက်ခံထားရမှာလားပယ်ရမှာပယ်ရမှာပါဗျာဒါကြောင့်ကမိစ္ဆာတာနိဝရဏကိုပယ်ရမှာပယ်မယ်ဆိုရင်ဘုန်းကြီးတို့ဒီတိုင်းနဲ့မလာဘဲနဲ့သူပယ်လို့ရမလားမရပါဘူးမရနိုင်ဘူးဒီတတိဥစဉ်ရဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်ရမှာ ဘာလို့ပြီးတော့ပြန်ရမှာလဲတတိဥစည်းပြီးတော့ရှုမှတ်တတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ဘုန်းကြီးတို့ယောဂီများပယ်ရအဲ့ဒါကိုဘုန်းကြီးတို့ဒီမှာကျမ်းဂန်များမှာဘာနဲ့ဥမာပြီးထားတယ်လဲဆိုတော့ဒီကံမေဆန္ဒကိုကျွေးမြည်တင်တာနဲ့တူတယ်ကံမေဆန္ဒနိဝရဏကိုပါတူတာပါမယ်ကျွေးမြည်တင်တာနဲ့တူတယ်ကျွေးမြည်တင်တာနဲ့တူတယ်တဲ့မြတ်စွာဘုရားကံမေဆန္ဒနိဝရဏဟာ နိဝရဏရနေပြီကာမိဆန္ဒနိဝရဏဖြစ်နေပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာကျွေးညီတင်နေတာနဲ့တူတယ်ဒီကာမိဆန္ဒဘုန်းကြီးတို့ယောဂီများလည်းဒီခုမာသတိပဋ္ဌာန်ဝိပဿနာတရားတွေကိုကိုယ်တိုင်မင်္ဂလာနာမကြောင်းတိုင်းရဲ့ဆေးရဲ့မာသတိပဋ္ဌာန်တရားစခန်းပွဲမှာကိုယ်တိုင်လာရောက်ပြီးရှင်းချင်အားထုတ်နေကြတယ်အဲ့လိုအားထုတ်နေကြတဲ့အခါကဏ္ဍမှာဥထုဇဉ်ရဲ့စိတ်တရား ကောင်းတဲ့အာယုန်ထဲမှာပျော်သလားမကောင်းတဲ့အာယုန်ထဲမှာပျော်သလားမကောင်းတဲ့အာယုန်ထဲမှာပျော်ပါတယ်ပါပန်သမေပရမတိမနောဒါဘုဒ္ဓဇင်တို့ရဲ့စိတ်ဟာမကောင်းတဲ့အာယုန်ထဲမှာပဲပျော်တယ်အခုမိမိတို့ကကောင်းတဲ့အာယုန်ဖြစ်တဲ့တရားအာယုန်ပေါ်မှာအခုစိတ်လေးကိုထားနေတယ်ဒီမှာထားပြီးမယ်ဒီစိတ်ကရုံးထွက်နေတယ်ဟုတ်တယ်မို့လားဒီစိတ်ကကိုထားတဲ့နေရာနေသလားမနေဘူးလားနေပါဗျာမနေဘူးရုံးထွက်နေတယ် အိမ်မွေရောက်လိုက်လူစီရောက်လိုက်တားစီရောက်လိုက်သမီးစီရောက်လိုက်ဇနီးစီရောက်လိုက်ခင်မစီရောက်လိုက်အဲကမိစ္ဆန္ဒနိဝရဏတွေဝင်နေတာဗာနိဝရဏတွေဝင်နေတာကမိစ္ဆန္ဒနိဝရဏတွေအဲ့ဒီကမိစ္ဆန္ဒနိဝရဏတွေဝင်နေပြီဆိုရင် မိမိရှုမှတ်ရမယ်ရှုကအာယုံကိုရှုနိုင်သလားမရှုနိုင်ဘူးလားရှုနိုင်ပါဘူးခင်မရှုနိုင်တော့ဘူးဆိုရင်တမာရောရအောင်လားမရပါဘူးဝိပဿနာဉာဏ်ရောဖြစ်ဦးမလားမဖြစ်ပါဘူးဝိပဿနာဉာဏ်မှမဖြစ်ရင်မဉဏ်ပညာနိဗ္ဗာန်ဆိုတာရအောင်မလားမရပါဘူးဒီဒီနိဝရဏတရားတမာရီကိုလည်းတားတာတယ်မေတ္တရားကိုတရားတွေကိုလည်းမတားဘူးလားတားပါဘူးဒါကြောင့်ဒီကံမစ္ဆန္ဒနိဝရဏကိုဘုန်းကြီးတို့ယောဂီများကလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာ ရိယာဖြစ်လို့တဲ့ပုဂ္ဂိုလ်အရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်အပိမှုပဲပင်နိုင်အောင်ကြိုးစားကြိုးစားတဲ့အခါမှာတတိဆောင်ရှိရငါဆောင်ရှိရမှာတတိဆောင်ရှိရတတိဆောင်ရှိရဒီအဆောင်မှမရှိရင်မျက်စိပေါက်ကလည်းပဲ ဒီကိလေသာတွေဝင်ဘူးလားဝင်ပါဗျာနားဘောက်ကရောမဝင်ဘူးလားဝင်ပါဗျာနှာခေါင်းဘောက်ကရောမဝင်ဘူးလားဝင်ပါဗျာလျှာဘောက်ကရောမဝင်ဘူးလားဝင်ပါဗျာကိုယ်ဘောက်စိတ်ဘောက်ကရောမဝင်ဘူးလားဝင်ပါဗျာဒီလိုကိုဝင်နေတာအဲဒီလိုမဝင်နိုင်အောင်ဆိုရင် မိမိတို့အစာဝင်လေးထားဖို့မလိုဘူးလားလိုပါတယ်ဗျာအဲရှုမှတ်တဲ့ခံမှာလည်းတတိဆောင်လေးရှိဖို့မလိုဘူးလားလိုပါတယ်ဗျာရက်တဲ့ခံမှာရောတတိဆောင်လေးရှိဖို့မလိုဘူးလားလိုပါတယ်ဗျာဝါးတဲ့ခံမှာရောတတိဆောင်လေးရှိဖို့မလိုဘူးလားလိုပါတယ်ဗျာလျောင်းတဲ့ခံမှာရောတတိဆောင်လေးရှိဖို့မလိုဘူးလားလိုပါတယ်ဗျာဒီတတိအစာလေးရှိနေရင် အဲ့ဒီကာမိစန္ဒဆိုတဲ့နိဝရဏတရားတွေဝင်ဝင်ရအောင်မလားမရပါဗျာလောဘဒေါသစတဲ့ဣတိတာတွေဝင်ဝင်ရအောင်မလားမရပါဗျာဒီဒါကြောင့်မို့ဒီကာမိစန္ဒနိဝရဏတရားဒါတွေကိုဘုန်းကြီးတို့လက်ခံထားမယ်ဆိုရင်လူချင်းနဲ့မတရားပူတရားတွေရနိုင်ပါဦးမလားမရပါဗျာဒီကာမိစန္ဒနိဝရဏတန်လန်းကြီးနဲ့ အေးကွယ်လွန်သွားမယ်ဆိုရင်အပေဘုံကိုရောမရောက်နိုင်ဘူးလားရောက်နိုင်ပါရဲ့ဗျဟောဒီကာမိစ္ဆာနဲ့နိဝရဏတရားတွေကိုရှုမှတ်ပြီးတော့တတိပူးစီနဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်နိုင်နေရင်အပေလေးပါးကရောမလွတ်နိုင်ဘူးလားလွတ်နိုင်ပါရဲ့ဗျဟောဒီဒါလေးကိုဒီမှာရှုမှတ်နေရင်လည်းမရှုမှတ်နိုင်တာနဲ့ရှုမှတ်နေတာနဲ့ဒီနေရာလေးမှာပဲကြည့်ရှုမှတ်မှုလေးနဲ့ကဘဝကူးသွားမယ်ဆိုရင်ပြီးပြီဒါတကယ်ဒုတိယဘဝဒီကမ္မဆန္ဒလေးကိုပြန်နိုင်သွားတယ် ဒါလေးမပင်နိုင်မင်းနဲ့တန်တန်ကြီးနဲ့သာကွယ်လွန်သွားရင်ပြေကုန်မယ်။ဒါနဲ့ဆက်ပြီးတော့ဘုရားတို့ဒီမှာမြတ်စွာဘုရားရှိခိုးလို့လည်းဒီဟောကြားထားခဲ့တယ်။တာရကလေးတစ်ခုရှိပါတယ်။မြတ်စွာဘုရားလက်ထက်ကယဟန်တော်တစ်ပါးဆုံးကံကြွ။အဲဒီမှာဆုံးကံကြွတဲ့အခါကလည်းမှာဆုံးကံအိမ်ကတက္ကမလားဒီယဟန်တော်ကိုလူဖို့ပဲရည်ရွယ်ပြီးတော့ကိုယ်တိုင်ကိုယ်ကြ ရကန်းရက်တယ်ရကန်းရက်ပြီးတော့သင်္ကန်းဖြစ်နေတကယ်ကိုပိတ်ကောင်းကောင်းလေးဖြစ်အောင်ပေါ့လေအသာကောင်းကောင်းလေးနဲ့ရက်ရက်လို့ပြီးတဲ့အခါကလည်းကြတော့အားလုံးစီးနာပါစုပြုပြီးတော့မှသင်္ကန်းအဖြစ်နဲ့ဒီဟန်တော်လေးကိုလှူလိုက်တယ်ဆုံးကံကြွားတယ်ဘာလှူလိုက်တယ်သင်္ကန်းဒီသင်္ကန်းလှူလိုက်တယ်သင်္ကန်းလှူလိုက်တယ်အဲ့ဒီသင်္ကန်းလှူလိုက်တော့ သင်္ကန်းလေးကအယောင်သွေးတာလည်းကောင်းအတန်းကလည်းကောင်းဆိုတော့ကိုရောလေးဟာဒီသင်္ကန်းလေးပေါ်မှာနှစ်သက်သလားမနှစ်သက်ဘူးလားနှစ်သက်ပါလေဗျာနှစ်သက်တယ်ကိုရောလေးကဒီသင်္ကန်းလေးပေါ်မှာနှစ်သက်ပြီးတော့နေတယ်လက်ခံကြတော့အလူမစီခဲမှာဝမ်းမြောက်ဝမ်းသာဖြစ်သွားအောင်ငါဒီသင်္ကန်းလေးဝတ်ပြီးတော့မနှက်ခံဆုံးခံကြွားမယ်။ဒါလူမကြီး လူတိုင်းနဲ့ပုဂ္ဂိုလ်ရှင်များကလည်းဒီတိုင်းပဲလေဘာလေးတူတူတူတူတာလေးကိုသုံးဆွဲရင်သဘောမကျဘူးလားမကျပါဘူးဗျာစားစရာဆိုရင်လည်းတူတူတာလေးကိုဖုံးပေးရင်သဘောမကျဘူးလားမကျပါဘူးဝတ်စရာဆိုရင်လည်းတူတူတာလေးဝတ်ရင်သဘောမကျဘူးလားမကျပါဘူးဗျာနေစရာထိုင်စရာကစပြီးတော့တူတိုင်းကကိုတူတာလေးပုံမှန်နေရင်သဘောကျတာအခုလည်းပဲတူတိုင်းနဲ့ပုဂ္ဂိုလ်ရှင်ကျင့်တတ်မှုလေးရရန်တို့လေးက ဒီသင်္ကန်းလေးကိုမနေ့ကဆုံးမကြွရင်ယုံမဲဆိုပြီးတော့ဒီတန်းကိုချီရင်ကသင်္ကန်းတန်းကိုတင်ထားတဲ့ခေါင်းလေးလားတန်းကိုတင်ပြီးတော့ဒါလည်းအိယာဘဝနေနေပြီးတော့ကြည့်လိုက်မယ်ဆိုရင်လည်းအဲ့ဒီသင်္ကန်းလေးကိုဒါလည်းမြင်တွေ့ကြရတဲ့သဘောအချင်းစိတ်ထဲမှာကျဉ်းနာပြီးနေတဲ့အဲ့ဒီနေမှာပဲညအဲ့ဒီညမှာပဲကိုယ်လေးလေနာယောဂဆွဲတယ်အဲ့ဒီမှာလေနာယောဂဆွဲပြီးတော့လေနာယောဂကြောင့်လေအဲ့ဒီကိုယ်လေးဟာ ဒီမှာဒီသင်္ကန်းလေးပုံမှာဆွဲလန်းစိတ်ကလေးနဲ့ဒီလေနာယောဂါကြောင့်ကွယ်လွန်သွားတယ်ပြန်တော်မူသွားအဲ့လိုပြန်တော်မူသွားတော့ဒီသင်္ကန်းကိုနှစ်သက်တဲ့စိတ်ကလေးနဲ့ပြန်တော်မူသွားတာဖြစ်တဲ့အတွက်ကြောင့်ချက်ချင်းပဲအဲ့ဒီသင်္ကန်းထဲမှာသွားပြီးတော့ဥပပတန်ကြီးဖြစ်နေတယ်ဒီဆွေးနွေးစိတ်ကတန်ကြီးဖြစ်နေတယ်ဘုရားတို့ယောဂီများတတိရှိကြဖို့နော် မိမိစိတ်လေးဟာနောက်ဆုံးစွန့်လန်းစိတ်လေးနဲ့တွားရင်တွားပြီဘဝတွားပြီတိရစ္ဆာန်ဘုံမှာစွန့်လန်းရင်တိရစ္ဆာန်ဖြစ်ဖို့သိချာနေတာပဲသူကဒီဟာကိုစွန့်လန်းရင်ဒီဟာဖြစ်ဖို့သိချာနေတာအခုဒီမှာသင်္ကန်းဘုံမှာစွန့်မိတဲ့အတွက်ကြောင့်သင်္ကန်းထဲမှာသွားပြီးတော့တန်ကြီးဖြစ်သွားတာသင်္ကန်းထဲသွားပြီးတန်ကြီးဖြစ်သွားရဆိုတော့ထိတိရစ္ဆာန်ဖြစ်တဲ့အတွက်အပေဘုံသားပဲ ဟုတ်တယ်မဟုတ်လားမှန်ပါဗျာဒီအဖေဘုံထဲမှာခါလိုက်ရောက်ပါဒါနှစ်သက်ဆွဲလန်းမှုဆိုတဲ့ဒီကံမိစန္ဒပဲဒါကြောင့်ဒီကံမိစန္ဒတရားအမြူရဏတရားဟာလက်ခံရမယ်တရားလားပယ်ရမယ်တရားလားပယ်ရမယ်တရားပါပယ်ရမယ်တရားပယ်တဲ့ခံပါလေဒီကံမိစန္ဒကကျွေးမြည်တင်တာနဲ့တူတယ်ကျွေးမြည်တင်တာနဲ့တူတယ်ဆိုတော့ကျွေးတင်နေတဲ့ပုဂ္ဂိုလ်ပေါ့ ဗတ်တင်နေတဲ့ပုဂ္ဂိုလ်ကျွေးတင်နေတဲ့ပုဂ္ဂိုလ်ကျွေးတင်နေတဲ့ပုဂ္ဂိုလ်ကကျွေးရှင်ကိုမျက်နှာအာရမလုပ်ရဘူးလားလုပ်ပါပါဗျာမျက်နှာချိုးမတွေ့ရဘူးလားမရပါဘူးဗျာကျွေးရှင်များမြင်ပြီဆိုရင်အဝေးကနေပြီးတော့ပြုံးပြနေတာကျွေးရှင်များမြင်ပြီဆိုရင်အဝေးကနေပြုံးပြနေရသူ့ကိုအမြဲတမ်းရှုသိပြီးနေရကျွေးရှင်ခေါ်ရင်ကာမဂုဏ်ဆိုတဲ့နှစ်သက်မှုဖြစ်နေတဲ့ပုဂ္ဂိုလ်ဆိုရင်လည်း ကိုနှစ်သက်နေတဲ့ပစ္စည်းဝတ္ထုပေါ်မှာယူလေရသလားမယူလေရဘူးလားယူလေရပါဗျာဒီအဝတ်ချိန်လေးပဲဆိုတာဆိုကိုအဝတ်ချိန်လေးဝတ်သွားတယ်ဒီအဝတ်ချိန်လေးဝတ်သွားတဲ့အခါမှာအပွဲနေပွဲတိုင်းမှာကိုကလည်းဒီဝတ်ချိန်လေးကိုသိပြီးဉာဏ်လို့တယ်ဉာဏ်လို့ရဲ့အတွက်ကြောင့်လည်းအများမြင်အောင်ရှိလို့ရှိလို့ကောင်းတဲ့ဝတ်ချိန်လေးကိုဝတ်သွားကိုကြတော့အောက်မှာထိုင်ရမယ့်နေရာကသိပြီးတော့မတန်ရှင်းဘူးဆိုရင်အဲ့ဒီနေရာထိုင်မှာဟုတ်မလား မထိုင်ပါဘူးဒီဥစ္စာကိုညီကြီးတွေပြေးသွားမှာဆိုလို့ကိုမထိုင်ဘူးကိုနာလေးဆိုလိုက်ကိုနာလေးမတရားလေဒီနဲ့မတရားလေလည်းရွှေ့ဒါကိုယ့်ရဲ့ဥစ္စာလေးပုံမှာယူသေးတာလားမယူသေးတာယူသေးတာပါမြန်နိုးလို့လားမမြန်နိုးလို့လားမြန်နိုးလို့ပါမြန်နိုးလို့တော့ဒီလိုပဲမိမိရဲ့ဒီမှာသုံးဆောင်ပစ္စည်းလေးပဲဖြစ်စီလို့ကိုသုံးဆွဲနေတဲ့ပစ္စည်းကြီးကိုမြန်နိုးနေရင် သူ့ကိုရိုးရိုးသေးသေးမထားဘူးလားထားပါတယ်ဗျာရိုးရိုးသေးသေးထားတယ်ဥမာအပြင်မိမိတို့လက်ဝတ်ကိုလက်ဝတ်လက်စားတွေယရနာပစ္စည်းယရနာပစ္စည်းဆိုတော့တန်ဖိုးကလည်းသေးသလားကြီးသလားကြီးပါတယ်ဗျာတန်ဖိုးကြီးတဲ့ယရနာပစ္စည်းတွေကိုကိုယ်အားလုံးညံလို့သလားမညံလို့ဘူးလားညံလို့ပါလေဗျာညံလို့တော့သူ့ကိုရိုးရိုးသေးသေးမထားဘူးလားထားပါတယ်ဗျာထားလိုက်တာမဟုတ်တခါလဲတော့အိတ်ထက်ထက်ခံတာဘယ်လောက်ကြည့်အောင်ညံလို့လဲဆိုရင်ထက်ထက်ခံပြီးသိရတယ်ညံလို့လို့လို့ ဒါတက်မဲ့ပစ္စည်းဘာပစ္စည်းတက်မဲ့ပစ္စည်းပါဗျာတက်ရှိပစ္စည်းဆိုတော့အိမ်မှာမိသားစုများနေကြတယ်မိသားစုများနေကြတဲ့အခါကျတော့ဟိုခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကဇနီးဇနီးဖြစ်တဲ့ပုဂ္ဂိုလ်ခင်မုန်းပုံမှာဘသူကပုံပြီးဘသူပုံမှာပုံနှစ်သက်တယ်ကြည့်အဲ့ဒီနှစ်သက်တဲ့ပုဂ္ဂိုလ်ဟာမြို့သားကလည်းမြို့ကြီးပုံမှာနှစ်သက်တယ်မြို့ကြီးကလည်းမြို့သားပုံမှာနှစ်သက်တယ်အဲ့လိုဆိုရင် တရားကိုတရားရိုးရိုးသေးသေးနဲ့နုံနုံဆက်ဆံဘူးလားဆက်ဆံပါရဲ့ဗျာဟောတကယ်လို့အဲ့ဒီနှစ်ယောက်တည်းကတယောက်ကပိုတယ်ဆိုရင်ပိုတဲ့ပုဂ္ဂိုလ်ကပိုပြီးတော့အဲ့ကိုပုဂ္ဂိုလ်ပေါ်မှာပြန်ပြီးတော့ရိုးရိုးသေးသေးအဲချောချောမောမောနဲ့အဲ့ဒီနည်းနည်းလုံးလုံးမနေ့တည်းမဆက်ဆံဘူးလားဆက်ဆံပါရဲ့ဗျာဆက်ဆံဒါကဘုန်းကြီးတို့လူလောကဒါဘုန်းကြီးတို့လူလောကထဲမှာဒါကိုပဲမိသားစုတွေအတိဆုံးပဲဘုန်းကြီးတို့ကတော့စာတော်ဘုန်းကြီးပြောပြတာ အဲ့တော့ကိုကမြန်နိုးနေပြီဆိုရင်ကိုကဒီပုဂ္ဂိုလ်ပုံမှာဒီပစ္စည်းပုံမှာယူပြရအဲ့ဒီလိုပဲဒီမှာကျွေးနေတင်တဲ့ပုဂ္ဂိုလ်ကလည်းကျွေးရှင်ကိုမလိုရဘူးယူပြရတယ်ကျွေးရှင်လာပြီဆိုရင်ထိုင်နေရကထားရနေရာလေးပါလိဒီမှာကြွပါဒီမှာနေမှာထိုင်ပါပြရရင်းကျွေးရှင်နောက်ထပ်ကိုကလူကျင်သေးတယ်ဆိုရင်လူကျင်တဲ့အချိန်လေးမှာရဖို့အတွက်ဒီအကျွေးကြည်ရင်တောင်မှပဲ ဆက်ပြီးယူသေးနေရသေးတယ်နောက်ထပ်သူစီကလည်းအကျွေးလည်းမရှိတော့ဘူးအကျွေးလည်းဆက်ပြီးပြီးနောက်ထပ်လည်းယူစရာမလိုတော့ဘူးဆိုရင်ယူသေးစရာလိုသေးလားမလိုတော့ဘူးမလိုတော့ဘူးဒါကြောင့်အဲ့ဒီလိုကိုယ့်ဟာကိုယ်လွတ်လွတ်လပ်လပ်နေနေခြင်းလေဆိုရင်အဲ့ဒီမှာသူများစီကအကျွေးကင်းနေဖို့မလိုဘူးလားလိုပါရဲ့ဗျာဒီတိုင်းပဲမိမိကလည်းပဲမြက်မြက်နုံနုံနဲ့သူဘာပေါ်ကိုတိတ်ပြီးတော့အလိုလိုက်နေရတယ်အကျိုက်ဆောင်နေရတယ်တိတ်ပြီးတော့ယူသေးနေရတယ်တိတ်ပြီးတော့သူ့ကို လုတ်ကင်ပေးနေရတယ်ဆိုရင်ဒါတွေမလုတ်ချင်တော့ဘူးဆိုရင်ဒီမြန်နှုံးဝေဒီကံမိဆန္ဒနိဝရဏတွေရှိဖို့လိုသလားမရှိဖို့လိုသလားမရှိဖို့လိုဒါတွေမရှိမှကိုယ်ဟာဒီလိုနေနိုင်မှာဒါကြောင့်မို့ဒီကံမိဆန္ဒနိဝရဏကိုလည်းပဲဒီမှာဟိုကျွေးရှင်ကိုကိုကအမြဲတမ်းယူတည်လေးစားပြီးတော့လုတ်ကင်မနေခြင်းအကျွေးကိုမြန်မြန်ဆက်ရတယ်လို့ဘုန်းကြီးတို့ဒီမှာကံမိဆန္ဒနိဝရဏတရား မိမိကအငြင်းကြအလိုလိုက်ပြီးညံလို့ပြီးတော့ပြုစုယူရနေရဥပမာအပြင်ကိုကတိတ်ယူရနေတဲ့အခါကလည်းကြတော့ဟိုကချစ်ဖို့လုပ်ငန်းတွေကိုသူပြန်မနေတဲ့နေပါစေတော့ကိုယ်ချစ်လိုက်တော့ဟောသူပြန်မနေတဲ့နေပါစေတော့ကိုယ်ချစ်လိုက်တော့သူ့အတွက်ပဲကိုယ်လုပ်ရသူ့ကိုယ်ပဲညံလို့တဲ့အတွက်ကြောင့်သူ့ကိုမခံရမပြုရဒီတိုင်းပဲအရေးကြီးကြီးကြည့်ပြီးတော့နေရတဲ့တာဝန်ကြီးဆိုတာအမှန်တန်ကြီးတဲ့တာဝန်ကြီး ဒီအဲ့ဒီဟာကြီးကိုကိုမလိုချင်တော့ဘူးဆိုရင်ဒီကံမိဆန္ဒနိဗ္ဗာန်တရားကိုလည်းပဲဉာဏ်ဉာဏ်ကြီးပယ်ဖို့မလိုဘူးလားဗျာဟုတ်ပါရဲ့ဗျာဧတံဒီဆိုလိုက် နှစ်သက်လိုခြင်းနှစ်သက်လိုခြင်းကျွေးညီတင်ကျွေးညီတင်အလျင်ပဲဖြောက်လေအလျင်ပဲဖြောက်လေနှစ်သက်လိုခြင်းနှစ်သက်လိုခြင်းကျွေးညီတင်ကျွေးညီတင်အလျင်ပဲဖြောက်လေအလျင်ပဲဖြောက်လေနှကောင်းလို့ဆိုကြည့်စမ်းနှစ်သက်လိုခြင်းကျွေးညီတင်အလျင်ပဲဖြောက်လေ နိသက်လိုခြင်းကျွေးမြည်တဲ့အလျင်ပဲပြောင်းလေဘုန်းကြီးတို့ကျွေးမြည်တဲ့ပုဂ္ဂိုလ်ကသူ့ကိုယုံသိနေရတယ်သူ့ကိုတိုင်းလိုက်ပြီးတော့ခံရနေရတာမျိုးကိုမလုပ်ချင်တော့ဘူးဆိုပြီးကျွေးကြည့်အောင်ဆက်တာ။ဉာဏ်ဉာဏ်ဆက်လိုက်ရဒီတိုင်းမြန်ဒီကာမိဆန္ဒနိဝရဏကြီးရှိနေလို့ရှိရင်လည်းအဲ့ဒီပုဂ္ဂိုလ်ကသိကိုဒီမှာလိုလိုက်နေရတယ်အဲ့ဒီဟာကိုဉာဏ်ဉာဏ်ကြီးမလုပ်ရမှာလေပယ်ရမယ်ဆိုတော့ဘုန်းကြီးတို့ကတရားရှုမှတ်နေတဲ့ပုဂ္ဂိုလ် ဒီနှစ်သက်လိုချင်မှုသုံးဆောင်ခံစားခြင်းနာနဲ့ဆက်ပြီးတော့ဉာဏ်စီတွေးတောနေမှုနှစ်သက်လိုချင်နေမှုဒါတွေပေါ်မှာတာစိတ်သမီးစိတ်စီးပွားစိတ်ပစ္စည်းစိတ်ဒီစိတ်ဒါရီယာမိမိရဲ့ဒီမှာတရားပေါ်မှာတုတက်မှုမရှိဘူးသူကတမာရီမဖြစ်အောင်တားထားတယ်တရားတွေနိဝရဏတရားဖြစ်တဲ့အတွက်ကြောင့်သူ့ကိုလက်မခံဘူးပြေးခြင်းနဲ့ဆိုရင်ဟောဒီတတိဆိုတဲ့အစာမိထားပြီးတော့ရှုမှတ်မှုတွေပဲရတယ် ဘာနဲ့ပြရမှာလဲရှုမှတ်မှုနဲ့ပဲရှုမှတ်မှုလေးနဲ့ပြရအဲဒီလိုရှုမှတ်မှုနဲ့ပြရမယ်ဆိုတော့ထိုင်ပြီးရှုမှတ်နေရင်ဒီနိဝရဏတရားတွေဝင်နိုင်သလားဝင်နိုင်ဘူးဝင်နိုင်ပါဗျာဒီနိဝရဏတရားတွေဟောဒီထိုင်ပြီးရှုမှတ်နေတဲ့အချိန်အနိဝရဏအဝင်ဆုံးတယ်အဲကြောင့်ဒီကငြိမ်နေတယ်စိတ်ကငြိမ်တရားမှုတရားအထုတ်တဲ့အခါမှာကိုကြီးကိုယ်တိုင်လည်းကိုယ်တွေ့ကိုယ်တိုင်အထုတ်တယ် ကိုယ်တိုင်အားထုတ်ထားတဲ့အတိုင်းလည်းပဲမိတို့ယောဂီများတို့လမ်းပေးနီးလမ်းပေးစပြီးတော့တမာတိထူထောင်စားစိတ်အမတန်ပြန့်ကျဲနေတဲ့ပုဂ္ဂိုလ်များဆိုရင်စအတုစာမှာဈဉ္ညာဣရိယာပုဟာအသင့်လျော်ဆုံးဣရိယာပုပဲဈဉ္ညာဣရိယာပုဟာလူကလှုပ်ရှားနေတယ်ဘာလှုပ်ရှားဘာလှုပ်ရှားနေတယ်ဘာလှုပ်ရှားနေပါလူကသာလှုပ်ရှားနေတယ်စိတ်ကြတော့မငြိမ်ဘူးလား ခုရှုမှတ်တဲ့အာယုလေးပါထင်ရှားနေတဲ့အတွက်ကြောင့်ရှုမှတ်ရတာမလွယ်ဘူးလားလွယ်ပါတယ်ဗျာဉာဏ်စီလန်းတယ်ဆိုရင်ဟောခြေတော်လန်းနေတာပုံမှာစေတိကတ္တာဘယ်လန်းတယ်ဆိုရင်ဘယ်ခြေလေးပုံမှာစေတိကတ္တာအင်မတန်လွယ်တယ်ကိုနာရိယရဲ့ဝင်လေထွက်လေဆိုတာလည်းပဲစအတုစပုဂ္ဂိုလ်မှာဝင်လေထွက်လေကိုဖမ်းလို့တော့မရဘယ်လိုဝင်လို့ဘယ်လိုထွက်နေမှတော့မသိဘူးစအတုစပုဂ္ဂိုလ်ဟောဖောင်းတာပင်ကရှုတဲ့ပုဂ္ဂိုလ်ဆိုရင်ဒီတိုင်းနဲ့စအတုစမှာ ယ်လိုဖောင်းလို့ဘယ်လိုပြင်မှမသိအဲ့တော့မသိရဲ့ကံကလည်းကြတော့မလုပ်နဲ့အတင်းဖောင်းအတင်းရှူလိုက်တယ်ပြင်အောင်အတင်းဆိုင်ယူလိုက်တယ်ကိုကလှုပ်ရှူရဲ့ကံကလည်းကြတော့ဒီနေ့မှာမပြင်မှမလားပြင်မှပါဗျာပြင်မှတယ်ဖြစ်ကိုပြင်မှတယ်တချို့ပုဂ္ဂိုလ်တွေပကြိုးနေတယ်လားအားကြောင့်လေအဲ့ဒါက သူ့သဘောတိုင်းလူရှုသူ့သဘောတိုင်းလူရှုနေတာလားတက်တက်မဲလှုပ်ပြီးရှုတာလားတက်တက်မဲလှုပ်ရှုတာအေးလှုပ်ရှုတာလှုပ်ရှုတာဘုရားကြတော့ဈဉ္ဉံကြတော့အဲ့လိုလှုပ်ရှုစရာလိုသေးလားမလိုပါဘူးမလိုဘူးအမှန်တန်လွယ်တယ်ရှုစရာအရင်မှအမှန်တန်ထင်ရှားတယ်ထင်ရှားတဲ့အတွက်ကြောင့်အဲ့ဒီတိုင်းဒီဈဉ္ဉံရှာအောင်ပြီးတော့ညာချီပေါ်မှာရှုတယ်ဘယ်ချီပေါ်မှာညာချီပေါ်မှာဘယ်ချီပေါ်မှာဆိုတော့စိတ်လေးကအဲ့ဒီပေါ်မှာတခါကတ်သွားအဲ့ဒီပေါ်မှာစိတ်လေးတည်ငြိမ်မှု မြန်မြန်လေးဖြစ်သွားဒါကြောင့်မို့ဈဉ္ညာနာလူကတော့လှူရှားနေတယ်သို့တော့စိတ်ကြတော့မြန်မြန်ငြိမ်ပါလေဒီထိုင်ရှုမှတ်တဲ့ထိုင်ဣရိယာပုကြတော့လူကငြိမ်နေစိတ်ကြတော့ငြိမ်ရလားမငြိမ်ပါဘူးငြိမ်ပြီးတော့ရခတ်နေတဲ့စိတ်တွေကဟူရောက်ဒီရောက်ဟူရောက်ဒီရောက်စိတ်တွေအမတန်ကဖမ်းရလို့ခက်နေတယ်ထင်းရအမတန်ခက်အဲ့ဒီထင်းရခက်တဲ့စိတ်လေးကိုအထူးဝိညာဉ်ဆိုင်ပြီးတော့ကြိုးစားပြီးတော့ဒီတတိလေးစောင့်ထားပြီးတော့ရှုမှတ်တာ အဲ့ဒီတတိလေးကပြီးတော့ရှုမှတ်နိုင်ရင်ဝင်နေထွက်နေကိုပဲကတ်ထားတာ။နာရီရဆောင်ရှုဝမ်းမဲ့ဖောင်းမှုပိန်မှုလေးကိုပဲတတိလေးကတ်ထားကတ်ထားဝမ်းမဲ့ချက်တိုင်နေရာကလေတာကလေးကိုဝါရောက်တာလေးကိုဆောင်ရှုတာ။အဲ့ဒီပုံမှာဆောင်ရှုလို့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးတည်နေပြီဆိုရင်သို့တော်ကပြောတဲ့ဒါစိတ်သမီးစိတ် စီဝါစိတ်ပစ္စည်းစိတ်စတဲ့အဲ့ဒီနိဝရဏတရားတွေကာမစ္ဆန္ဒနိဝရဏတရားတွေကာမဂုဏ်အာယုန်နဲ့စတဲ့နိဝရဏတရားတွေဝင်နိုင်သေးရလားဝင်နိုင်ပါဗျာတကယ်လို့ဝင်လာရင်လည်းပဲနှစ်သက်စရာအာယုန်လေးတစ်ခုကိုတွေ့လို့နှစ်သက်နေပြီဆိုရင်လည်းပဲဒါလေးကိုနှစ်သက်တယ်နှစ်သက်တယ်ရှုမှရင်မလုံရဘူးလားလုံရပါလေဗျာဒါလေးကိုခွန်ကြီးကသဘောကျရင်သဘောကျရင်သဘောကျရင်ရှုမှရင်မလုံရဘူးလားလုံရပါလေဗျာအဲ့ဒါကိုခွန်ကြီးတို့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးက ုန်းကြီးကဒီနှစ်သက်မှုတွေသဘောကျမှုတွေကိုစာတွေးတယ်ဘုန်းကြီးကဟောနေတာမဟုတ်ဘူးကိုယ်တိုင်ဒါကိုသိချာရှုခဲ့တာသိသိချာချာရှုရင်းနဲ့သိချာဒါကိုလွန်ရောက်ပြီးကြည့်အောင်ရှုမယ်လို့စိတ်ကိုညွှန်ပြီးတော့ရှုတယ်ရှုရင်အဲ့ဒီနှစ်သက်နေတဲ့စိတ်သဘောကျနေတဲ့စိတ်ဟာလုံးဝကိုလွန်ရောက်ပါလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများ တကယ်နှစ်သက်တဲ့စိတ်လိုချင်တဲ့စိတ်ဉာဏ်လိုတဲ့စိတ်ဒီစိတ်လေးတွေဖြစ်နေရင်လည်းအဲ့ဒီနိဗ္ဗာန်အဲ့ဒီစိတ်လေးကိုရှုမှတ်ပြီးတော့မပယ်ရဘူးလားပယ်ရပါဘူးအဲ့လိုရှုမှတ်ခြင်းအပြင်ရောဘယ်လိုများနိုင်ဘူးလားမများနိုင်ပါနဲ့ဗျာထိုင်ပြီးရှုမှတ်နေရင်ကအဲ့ဒီနှစ်သက်လိုချင်မှုတွေကာမိဆန္ဒနိဝရဏတရားတွေဝင်လာရင်လည်းဒီလိုပဲရှုမှတ်ပြီးတော့ပယ်ရမှာအဲ့လိုရပ်ပြီးရှုမှတ်ရင်လည်းဒီနိဝရဏတရားတွေဝင်လာရင် တတိကူးစီးတဲ့စိတ်ကလေးနဲ့ဒီလိုရှုမှတ်ပြီးတော့ဥပယအောင်လားဥပယပါပါရှုမှတ်ပြီးတော့ဥပယပါနောက်ပြီးတော့ဘုန်းကြီးတို့ဈဉ်ရလျှောက်ပြီးတော့ရှုမှတ်ရင်းနဲ့လည်းပဲဒီနှစ်သက်မှုလေးသဘောကျမှုလေးစိတ်ကူးလေးအဲမိမိတို့မိသားစုစိတ်ကူးလေးမဝင်ဘူးလားဝင်ပါပြီအဲ့ဒီခံမှာလည်းဒီနိဗ္ဗာန်နိဗ္ဗာန်တရားတွေကိုကမ္မစ္ဆန္ဒနိဗ္ဗာန်တရားတွေကိုအခုပြောတဲ့အတိုင်းရှုမှတ်ပြီးတော့လူချင်းနှစ်သက်ရင်နှစ်သက်တာသဘောကျရင်သဘောကျတာ ဒီမြန်လို့ရမြန်လို့စသည်ဖြင့်ဒါလေးကိုမိမိကဈေးနဲ့ရှောင်ရင်းကရက်ပြီးတော့အဲ့ဒီစိတ်ကိုရှုဘာလို့ရှုရမှာလဲစိတ်ကိုရှုရပါဘယ်တည်းဆိုတာဘယ်လိုလဲတဲ့တာစိတ်ကသဘောကျတယ်ဆိုတာဘယ်သူကသဘောကျစိတ်ကပါမြန်လို့တယ်ဆိုတာဘယ်သူကမြန်လို့ကစိတ်ကပါအဲ့ဒီစိတ်ကိုပြန်ရှုရစိတ်ကိုရှုတဲ့အခါဈဉ္ညာရှောင်နေရှုလို့ရမလားမရဘူးမရဘူးရက်ပြီးရှုရ ဘယ်လိုရှိပါလဲ။အေးအဲ့ဒီမှာဒီစိတ်ဝင်လာတယ်ဆိုရင်မိမိရဲ့ဈဉ္ညာအမှတ်ကိုဘာလို့ပါမလဲ။ရှာလိုက်ပါ။ရပ်ပြီးတော့မှအဲ့ဒီစိတ်ကိုဖြစ်နေတဲ့စိတ်ကိုရှုပါ။ရှုရင်မလွန်မြောက်မချင်းရှုပါ။ဘုရားမြတ်စွာဘုရားလက်ထက်ကယဟန်တော်များဒီလိုတရားဒီရှုမှတ်တွားရင်းနဲ့မိမိရဲ့တဏ္ဍာမှာဒီကာမစ္ဆန္ဒဆိုတဲ့ဒီကံကုန်အာယုစိတ်တွေ ဒီစိတ်တွေဝင်လာရင်တဲ့အဲ့ဒီတွားနေတဲ့အမှန်ကိုရလိုက်ပါရပြီးတော့အဲ့ဒီကာမိဆန္ဒနိဝရဏကိုရှုမှတ်မှုနဲ့ပယ်ပါတကယ်လို့ရက်ပြီးတော့ရှုမှတ်တယ်ပယ်လို့မရဘူးဆိုရင်ရှေ့ဆက်သွားပါလေအဲ့ဒီနေရာကိုထိုင်လိုက်ပါထိုင်ပြီးတော့အဲ့ဒီနိဝရဏတရားကိုရှုမှတ်ပြီးတော့ဘာလုပ်ရမှာလဲပြေပါအဲ့လိုပြင်ရင်လည်း ဒီနိဗ္ဗာန်တွေလွန်မြောက်သွားမှာရှိလို့ဆက်သွားမှာအဲ့ဒီတော့တန်ခါအတန်းကြီးနဲ့သွားနေတဲ့အခါမှာဒီတပါးကအဲ့လိုရက်နေတယ်ဆိုရင်နောက်ကကိုလိုတွေကဒီကိုလိုနိဗ္ဗာန်တွေဝင်နေပြီကာမဂုဏ်အာယုစိတ်တွေဝင်နေပြီသိကြလားမသိဘူးလားသိပါပါဗျာကဲသိတော့မင်းအကြောင်းကြီးနောက်ကသိကုန်ပြီမင်းစူးစမ်းပြီးတော့ပဲဆိုပြီးတော့အဲ့ဒီမှာစူးစမ်းရှုမှတ်ပြီးတော့ပဲပြောင်းလာတယ်ဒါကြောင့်မို့အခုဈဉ္ဉံရှောင်ရင်းနဲ့ ဒီနိဝရဏတရားကာမိသနာနိဝရဏတရားဝင်လာရင်လည်းဈဉ္ညာရှောင်ရင်ပယ်ရမှာလားရပ်ပြီးတော့ပယ်ရမှာရပ်ပြီးတော့ပယ်ရဈဉ္ညာကိုပြန်လိုက်ရပ်ပြီးတော့မှအဲ့ဒီစိတ်ကိုနှိမ့်သက်တဲ့စိတ်ဉာဏ်လို့တဲ့စိတ်လူချင်းတဲ့စိတ်ဘောကြတဲ့စိတ်အဲ့ဒီစိတ်လေးကိုရှုမှတ်ပြီးတော့ပယ်မလွန်မြောင်မချင်းရှုမှတ်ပြီးတော့ပယ်အဲ့ဒီမှာရှုမှတ်ပြီးတော့ပယ်ရင်အဲ့ဒီလူချင်းတဲ့စိတ်နှိမ့်သက်တဲ့စိတ်ဉာဏ်လို့တဲ့စိတ်ကပြတ်သွားပြီးတော့ မဆိတ်ကလေးရွယ်ကြလိမ့်မယ်။ဘာကြံနေလိမ့်မယ်။မဆိတ်ရွယ်ကြ။မဆိတ်ကြီးရွယ်ကြလိမ့်မယ်။ထင်ထင်ရှားရှားသိနေတယ်ယောဂီတို့။ဒါကိုယ်တိုင်အားထုတ်ပြီးတော့ကိုယ်တွေ့တွေကိုဘုန်းကြီးတို့ပြောနေတာ။စာတွေ့နဲ့ပြောတာမဟုတ်ဘူးကိုယ်တွေ့နဲ့ပြောတာ။အဲတော့တေချံအဲ့လိုစိတ်မျိုးပေါ်လာရင်အဲ့ဒီစိတ်ကြီးကိုရက်ပြီးတေချာရှုလိုက်။ရှုရင်မဆိတ်ပဲကြံရတဲ့စောစောကဖြစ်တဲ့လူချင်းနဲ့မြင့်တဲ့ဉာဏ်တို့ရဲ့စိတ်ကမရှိတော့ပြတ်သွားတယ်။အဲ့ဒီလိုကိုလုံရောက်သွားနိုင်တယ်။ဒါကြောင့် အဲဒီကာမိဆန္ဒနိဗ္ဗာန်တရားကိုဝင်လာရင်ဒီအရိယာတွေစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒီနိဗ္ဗာန်တရားကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာပယ်ရမယ်အဲ့ဒါလေးကိုရှုမှတ်ပြီးတော့ပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအချိန်လေးမှာအရိယာတို့ရဲ့စာရင်နဲ့နေရလားမနေရဘူးလားနေရပါတယ်ဗျာပြန်နောက်တစ်ချက်ဘုန်းကြီးတို့ယံပါရနိဝရဏ ဗာနိဝရဏလေ။ယာပါရနိဝရဏပါဗျာ။ယာပါရနိဝရဏဆိုတာရောစိတ်ဆိုးစိတ်ပြတ်တာဆိုတော့သမထအထုနေတဲ့ပုဂ္ဂိုလ်အရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်တရားကိုလက်ခံထားရမှာလားပေးရမှာ။ပေးရမှာပါဗျာ။အဲဒီစိတ်ဆိုးစိတ်ပြတ်တာကိုလည်းပဲပေးရမယ်။ပေးရမယ်ဆိုတော့ဘုန်းကြီးတို့ဒီမှာယာပါရနိဝရဏနဲ့ဆက်ပြီးတော့ဘယ်လိုပြောထားလဲဆိုတော့ယာပါရနိဝရဏကိုစိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပယ်ဖြောင်းတယ် ဗျာပါဒနိဝရဏဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာယောဂရနေတဲ့သူနဲ့တူတယ်တဲ့။ဘာနဲ့တူလဲ။ယောဂရနေတဲ့သူနဲ့တူတယ်။ယောဂရနေတဲ့သူနဲ့တူတယ်တဲ့။ယောဂရနေတဲ့ပုဂ္ဂိုလ်ဟာငါကခေါင်းကိုက်တဲ့ယောဂကြီးရနေတယ်။ဒါလေးကငါခံစားလို့ကောင်းလိုက်တာဆိုပြီးတော့မကူဘဲနဲ့နေရင်ဒီတဲ့ဒီတဲ့ပို့ပြီးတော့ဆင်းရဲဒုက္ခတွေခံစားရအောင်လား။ခံစားရပါရဲ့။ခံစားရလိမ့်မယ် ဘာပဲဖြစ်ဖြစ်နာမောနာပဲဖြစ်ဖြစ်နာချီတာပဲဖြစ်ဖြစ်အေးပတ်တာပဲဖြစ်ဖြစ်ရင်အောင်တာပဲဖြစ်ဖြစ်ကိုယ်မှာယောဂလေးတစ်ခုရလာပြီဆိုရင်အဲ့ဒီရလာတဲ့ယောဂကြောင့်ချမ်းသာနေကြလားဆင်းရဲနေကြလားဆင်းရဲပါတယ်ဗျာအဲ့ဒါလေးကိုကောင်းတယ်ဆိုပြီးလက်ခံတာရင်ဆင်းရဲကိုလက်ခံတာနဲ့မတူဘူးလားတူပါတယ်ဗျာအဲ့တော့ဒီဆင်းရဲကိုမခံစားချင်ဘူးဆိုရင်ဒီယောဂကိုဒီတိုင်းမွေးထားမှလားမြန်မြန်ကုမှလားမြန်မြန်ကုရမှာပါဗျာအေးမြန်မြန်ပြုတ်ပြီးတော့ကုရမယ် ဟောဒီစိတ်ပြည့်စိတ်ဆူမှုဆိုတဲ့ဒေါသတရားကိုလည်းပဲဘုန်းကြီးတို့ယောဂီများတရားအထုတ်နေတဲ့ကံပါရောဒီဒေါသတွေပေါ်သလားမပေါ်ဘူးလားပေါ်ပါဗျာအဲဒီဒေါသတွေဟာကိုယ်အိမ်မှာကိုယ်မိသားစုနဲ့နေစဉ်လုံးကဒီလောက်ဒေါသတွေကြီးတဲ့ပုဂ္ဂိုလ်အရာရာကိုအထိုင်လျောက်သိခံနိုင်တယ်ဒါနဲ့တရားအထုတ်ရင်အသိမခံနိုင်ဘူးအဲဒီသိမခံနိုင်တာဘာကြောင့်လဲဆိုရင်ကိုယ်ကတကယ်ကိုတရား တတိတရားတမာရီတရားကြီးဖြစ်ခြင်းနဲ့စိတ်ရများနေလို့အဲ့လိုဖြစ်ခြင်းနဲ့စိတ်ရခြင်းနဲ့စိတ်လိုခြင်းနဲ့စိတ်တွေများလေလေဒီဘုကိုချမ်းသာကြောင်းလားဆင်းရဲကြောင်းလားဆင်းရဲကြောင်းဆင်းရဲကြောင်းနေပဲလိုခြင်းနာရီများရခြင်းနာရီများဖြစ်ခြင်းနာရီများအကုန်လုံးကဘာဆိုသူကအကုန်ရခြင်းလိုခြင်းဖြစ်ခြင်းနေပြီဆိုရင်ဒီဘုကဆင်းရဲကြောင်းနေတယ်ပဲ ဒါကြောင့်မို့မလိုချင်မှမရချင်မှမဖြစ်ချင်မှချမ်းသာရည်အဲဒီလိုချင်ရချင်ဖြစ်ချင်ရင်အဲဒီပုဂ္ဂိုလ်ကဆင်းရဲနေတာပဲအဲဒီတော့ကိုကဒီမှာတရားကိုတကယ်လိုချင်ရချင်ဖြစ်ချင်နေတဲ့အခါကျတော့ကြိုးစားဝိရိယစိုက်ပြီးကြိုးစားနေတဲ့အချိန်ဒီကအတ္တတကူကြားလာရင်ဒီကတတိနည်းအားကောင်းစားအခြေဆိုရင်ဒီကအတ္တကြားလိုက်တာ ਨੇ ဘုမာ ဆိုပြီးတော့ချောင်းလေးဆိုးလိုက်တယ်ဆိုရင်အဲ့ဒီတတိယဖြစ်စာယောဂီပုဂ္ဂိုလ်ဟာတကူလုံးကိုကျင်စင်းနဲ့တိုးလိုက်လို့ဖြန်းဆိုတော့လို့ပါအဲ့လိုလုံးလို့ပါတယ်အဲ့ဒီကိုခံစားရပြီဆိုတော့ဒေါသရောဘုဘကိုပေါ်မှာမဖြစ်ဘူးလားဖြစ်ပါရဲ့ဗျာဖြစ်တော့တာပေါ့ဒါကလည်းနောက်ကဘုဘကစကားပြောတယ်ဆိုရင်အဲ့ဒီအတန်ကိုပြုံးနေကြားလိုက်တာနဲ့တပြိုင်တည်းဒီယောဂီဆွဲခံလိုက်တယ်လို့နှုတ်လိုက်တယ်လို့ခံစားရတယ် အဲ့ဒါတတိဖြစ်နေတဲ့ပုဂ္ဂိုလ်။ဘာဖြစ်နေတဲ့ပုဂ္ဂိုလ်လဲ။တတိလေးဖြစ်နေပြီဒီပုံမှာတတိလေးမြဲစာဖြစ်နေပြီ။အာမကောင်းလေး။အာကောင်းနေပြီဆိုရင်တော့မတုံ့လို့တော့။တတိကမာရီအာကောင်းလာပြီဆိုရင်မတုံ့လို့တော့။အဲတတိကမာရီအာမကောင်းဆိုရင်အဲ့ဒီပုဂ္ဂိုလ်တုံ့လို့လား။အဲတုံလို့ပြီးတော့ခါသွားတာလူဆွဲခါလိုက်တယ်လို့အဲ့လိုဖြစ်သွားပြီဆိုရင်ဒီကသံဒေါသဖြစ်တာ အဲ့လိုယောဂတွေကိုဘုန်းကြီးတို့ယောဂများလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာပယ်ရဒါလက်ခံတာပယ်ရရှုမှတ်မှုနဲ့ပယ်ရဒီဒေါသတရားဘုန်းကြီးတို့ယောဂီများအပယ်ကိုရောဆွဲမချနိုင်ဘူးလားဆွဲချနိုင်ပါတယ်ဗျာအပယ်ကိုလည်းဆွဲချနိုင်တယ်ဒီပစ္စုပန်ဘဝမှာလည်းဒီဒေါသတရားကြီးကမိမိကိုကောင်းကျိုးပေးမှလားဆူကျိုးပေးမှလားဆူကျိုးပေးမှဆူကျိုးပေးမှဆူကျိုးပေးမှနောက်ဘုန်းကြီးနောက်ပြီးတော့ ဒီလိုဘုန်းကြီးတို့တရားနဲ့ပတ်သက်ပြီးတော့လှုပ်လှုပ်နေတဲ့ပုဂ္ဂိုလ်များဒီဒေါသကိုပူပြီးတော့သူပယ်တဲ့နဲ့ဒီဒေါသကိုချူပြူပြီးတော့ဆင်ခြင်ပြီးတော့ပယ်တဲ့နဲ့ရှုမှတ်မှုနဲ့ပယ်နိုင်ရင်ပယ်ရတယ်မပယ်နိုင်ရင်ဆင်ခြင်တရားဒီဒေါသနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားဟောထားတယ်ဝိထုကြောင့်လေးတစ်ခုရှိပါတယ်တောင်းကြည့်ဒီမှာဒီအင်မတန်မှဘုံတရေရှိတဲ့ ဝေရီဟိကံဆိုတဲ့မြို့သမီးလေးတယောက်ရှိတယ်။နာမည်ကဘသူတယ်လဲ။ဝေရီဟိကံဝေရီဟိကံရဲ့မြို့သမီးလေးလူကုန်တာတန်ဝမ်း။အမတန်မှအပြောဆိုညင်ညောသိမ်မွေ့အနေထိုင်အမတန်သိမ်မွေ့ညင်ညောတယ်။အဲဒီမှာအဲဒီလိုသိမ်မွေ့ညင်ညောတဲ့အတွေ့အကြုံအားလုံးကဝေရီဟိကံသူတော်ကောင်းမှသည်။ ပါလေးတယ်လေသူတော်ကောင်းပါလေဝေဟိကတော့အားလုံးကသူတော်ကောင်းပါလေဒီကလေးပါလေးကအင်မတန်ကိုသိမ်မွေ့တယ်အင်မတန်နုညံ့တယ်ပြောရရင်ဒီပုဂ္ဂိုလ်တွေကတကယ်တရားရှင်ကြီးပဲအဲ့ဒီလိုပေါ့မိမိတို့ရက်ွက်မြို့နယ်ပြည်ကြီးကတိရသူ့နဲ့တိကျတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေကသူ့ကိုအဲ့ဒီလိုစိတ်နဲ့စိတ်ထားအင်မတန်နုညံ့တဲ့ပုဂ္ဂိုလ်ပဲကျန်ကျန်ချမ်းသာတခါမှပြောတာမတွေ့ဘူး တခါမှဆူလိုက်တာမတွေ့ဘူးအင်မတန်ကိုဝိညာဉ်သိမှုရဲ့ကလေးမလေးရဲ့အဲ့လိုနဲ့သူဟာသူ့ရဲ့ပစ္စည်းကိုသူ့ရဲ့ဆွေမျိုးကိုသူ့ရဲ့အနေတန်အကျင့်သိက္ခာကိုဒီကုန်နေနဲ့အင်မတန်မှပြည့်စုံတယ်အဲ့လိုကုန်နေပြည့်စုံတော့အားလုံးကလည်းတတိတဆဆက်ဆံကြသူ့မှာလည်းပဲခိုင်းမှုရှိဖို့အတွက်ကလေးမလေးတယောက်ရှိတယ် ကာလီတဲ့သူရဲ့ညီကဘယ်သူလဲလဲကာလီကာလီရဲ့ကလေးမအဲ့ဒီကာလီဆိုတဲ့ကလေးမလေးဟာဝတရားသိကြည်တယ်သူကသခင်မရဲ့ဝတရားသိကြည်ဘာမှသခင်မခိုင်းနေဖို့တောင်မလိုအောင်သူ့ဘက်ကဝတရားကြည်အဲ့လိုဝတရားကြည်တော့ဒီကလေးမလေးကဒီသူသခင်မနဲ့ဗေနေယာသွားတော့ဒုက္ခသခင်မကိုအားလုံးကချီးမွမ်းကြအားလုံးကအလေးထားကြလေးပေးကြ အဲ့ဒီမှာသူစဉ်းစားတယ်ဘုရုသခင်မမှာတကယ်ပဲဒေါသမရှိတာဘုရုသခင်မတကယ်ပဲဒေါသတွေကိုလုံးဝပြင်းနေတာအစမ်းတကြည့်ဦးမယ်ဘာလို့ကြည့်မလဲစမ်းတကြည့်တာစမ်းတကြည့်ဦးမယ်ဒီစမ်းတကြည့်မယ်ဆိုပြီးတော့အဲ့ဒီကာမီကတနေ့မှာသူတို့နေရဝတရားမနေ့ကရစိုးစိုးထားအရှင်သခင်နဲ့မိမိရဲ့အိမ်မှာလောကပြန်ရမယ်ပုဂ္ဂိုလ်က စိုးစိုးမထားရဘူးလားထားပါဘူးစိုးစိုးထားပြီးတော့မိမိလက်စင်ရှိတဲ့ဒါဖွင့်ရရှိတာဖွင့်ရတယ်ဟဲ့ဒီမိဘူးဒီမှာဆန်းလို့တင်မှုအတွက်ဆန်းဟိုတေတယ်တရားဘုရားတော်တို့ကြီးပန်းရည်ချမ်းအားလို့ဆောင်ရရအဲ့လိုဆိုတော့ဒီနေ့မှာဒီကာလီကအိအလာမထားဘဲနဲ့တရားဟောပြီးကိုဟာပြီးတော့အဲ့ဒီတိုင်းကြီးတာလိမ့်မယ်အဲ့ဒီမှာခါတိုင်းလုပ်နေရလို့ဒီကိုမလုပ်ဘဲနဲ့အဲ့ဒီဟိုကဝေဟိက ဝိရိယအဲ့ရနိုးလာတဲ့အခါကျတော့ထထလာပြီးတော့ဉာဏ်ဘာဘာသိပြီးတော့ထလာပြီးတော့ဘုရားဆုံးတော်ကပ္ပဘာဘုဘောခါတိုင်းတော့လှုပ်ထပြီးတာဒီနေ့လှုပ်ထတာမတွေ့ရကြတယ်ဟဲ့ကာလီဘာလဲခင်မဆိုတော့ဟဲ့နင်အဲ့ရကမထသေးဘူးလားမထသေးဘူးဟိုကတော့စိုးစိုးကထင်းနေတာကိုနေထိုင်မကောင်းဘူးထင်တယ်တွေ့ရဝိရိယကြည့်လို့လည်းကလေးမလေးဆိုတော့အဲ့မှာနေထိုင်မကောင်းဘူးထင်တယ်လို့စိတ်ကထင်တယ်ဟဲ့ဘာလို့မထသေးရလဲ ဆိုတော့မထားချင်လို့မထားသေးတဲ့သခင်မဆိုတော့အဲ့မှာမျက်မှောက်ကိုသွားဟိုကဟိုတကားကြားထဲကကြည့်နေတာဆိုတော့သိလိုက်တယ်မလို့သခင်မစိတ်တော့ရှိတယ်ဒါပေမဲ့မသိကြသေးဘူးသိကြအောင်ကဆက်ဆံအောင်လေဆိုပြီးနောက်တည့်ရဲ့လူပဲပြရမထားလုပ်ကြရလို့ဒီမလို့အဲ့ဒီမှာဟိုကဝေကြီးကတတ်တာဒါတွေလုပ်ကြရလို့တော့ဟဲ့အတန်လေးကနည်းနည်းတော့မှားတာအဲ့ကောင်ကြီးမထားသေးဘူးလား မထားသေးဘူးတကယ်ပါဘာလို့မလားမထားသေးဘူးဆိုတော့အဲ့ဒီမှာငင်္ဂါကြောင့်သိလိမ့်မယ်လို့ဟောတယ်အတန်မှထွက်လာတယ်မျက်နှာပေါ်ကအရေးရောင်ကနေပြီးတော့နှုတ်ပါပါလာပြီးနှုတ်ကပါထွက်လာဒီလိုတကယ်မှစိတ်လို့ရှိတယ်အဲ့တော့အတန်မှခုထွက်လာပြီဆိုတော့အဲ့ဒီမှာနောက်တစ်ချိန်သေးကြအောင်ပြန်စဉ်းစားပြန်ပြီးတော့စံတာအောင်လို့ဆိုပြီးနောက်တည့်ရင်ပဋ္ဌာန်းလေးနေလိုက်အဲ့လိုပဋ္ဌာန်းနေတော့အိယာနိုးလာနိုးလာရဲ့ဟိုက ဒေါသမောင်းတင်လာအဲ့ဒီမှာအေးရနိုးလာတွေကဒေါသမောင်းတင်လာလုံမိကြမလုံတော့ဒေါသမောင်းအဲ့ဒီခေါ်တဲ့အတန်ကိုဟဲ့ကားလီဆိုတာဟောဒေါသကပါလာအဲ့ဒီကနေပြီးတော့အဲ့ဒီမှာဘာလို့မထားသေးကြလဲပါမထားရင်သေးလို့ပါဆိုတော့အဲ့ဒီမှာတကားဟောဖွင့်လာတယ်အဲ့ဒီတကားမင်းတို့နဲ့တကားလည်းနင်းငါကြောင့်သိရောဆိုပြီးတော့အဲ့ဒီမှာမင်းတို့နဲ့ပြစ်တာကောင်းမှာအဲ့ဒီမှာကောင်းပွဲပါအဲ့ဒီကောင်းပွဲပါတဲ့ခါကြတော့မှကလေးမလေးရတဲ့ခါတဲ့ ငိုယူပြီးတော့တခါလေကောင်းတွေးရဲလို့အဲ့ဒီမှာဆင့်ပြေတယ်အိမ်မောအဲ့ဒီဆင်းပြီးပြီးရက်ွက်တဲ့ဆင်းပြီးတော့ရက်ွက်တဲ့ကလူရဟဲ့ဘာဖြစ်တာလဲဥပမာကြီးဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့သူခင်မကျမကြည့်ရတာမထလို့လေဥဒကမင်းတို့ကြည့်နေလူလူတွေ့တယ်ဆိုဟဲ့ကြည်စမ်းမအောင်နော်သူ့ကိုအင်မတန်နုညံ့လိမ်မွေးတယ်ထင်တာကိုအိမ်မှာကိုခိုင်းနေတဲ့ကလေးမလေးဒီလောက်တော့လိုက်ပြီးတဲ့ကလေးမလေးကိုဒီလောက်ကြီးမြဲရဲရဲစစ်စစ်လုံးမလုပ်လို့အတော်ကိုကြမ်းနေလေဖတ်လို့ ဟေ့ကုန်သိက္ခာတွေဘာဖြစ်သွားတာချက်ချင်းတော့ဒါဘာကြောင့်ဖြစ်သွားတာလဲဒေါသဟုတ်တယ်မဟုတ်လားအဲ့ဒီမှာဒေါသဒီဒေါသလေးကိုမထိနိုင်တဲ့အတွက်ကြောင့်ဒီကလေးဒေါသကမိမိရဲ့ကိုယ်သိက္ခာလေးပါအားလုံးချိခိုက်သွားတယ်။နောက်ပြီးတော့ဒီဒေါသကိုမထိနိုင်လို့ဒီကလေးဟိုမနေ့ပူဆွေးရတယ်ဘုဒ္ဓကြောင့်ရှိသေးတယ်။အဲ့ဒါကိုကျေးဇူးတော်ရှင်မာလီဆရာတော်ဘုရားကြီးကအဲ့ဒီအရိယာဝန္တာသုတ္တန်ထဲမှာထည့်တောင်းရေးထားတယ် ထက်တောင်လေးတာအမျိုးပသိမင်းမျိုးနေပဲကအဲဒီမှာရွာတရွာမှာပွဲရှိတယ်ကျောင်းကျောင်းမှာဘုရားပွဲရှိတယ်ပွဲရှိတဲ့ခန္ဓာကြတော့ရွာလေးရတဲ့ကညနေပန်းကြိုင်ပြင်ဆင်ပြီးတော့ထွက်ကြတယ်အဲဒီရွာမှာအဲဒီမှာညီမနှစ်ယောက်ရှိကြတော့အဲဒီမှာအမှားကြီးဖြစ်တဲ့ပုဂ္ဂိုလ်ဆင်းနေနေတယ်ဒီမှာပဲဆင်းနေကိုယူပြီးတော့လိုက်တယ် မြန်မာပြည်က12နှစ်အရွယ်ပဲရှိသေးတယ်အမဖြစ်တဲ့ပုဂ္ဂိုလ်က22နှစ်အရွယ်ဆရာတော်ဘုရားရဲ့အားလုံးရေးတာအဲ့ဒီမှာအဲ့ဒီလိုနဲ့စနစ်တည်းကနေပြီးတော့မြန်မာပြည်ကလည်းဆော့နေတယ်ဒီနေ့မှာဆော့နေရင်ကနေပြီးည9နာရီလောက်ကြာတော့အားလုံးကဘာလို့အမဖြစ်တဲ့ပုဂ္ဂိုလ်ကမြန်မာပြည်မှာမြန်မာပြည်ကိုစားလဲတော့ပြင်ဆင်တော့ဟိုမှာမလို့ပွဲသွားတာပေါ့ဘုရားအကြောင်းကိုပွဲသွားကြည့်အောင်လို့ဟိုဒီကလည်းအမကြီးကလည်းသွားချင်ပုံရတာ သူကလည်းသွားခြင်းနဲ့သူ့ညီမလေးကိုလည်းပဲဒီလိုပွဲသားသမီးကိုလိုက်ပို့ခြင်းပြခြင်းလေဆိုတော့အဲ့မှာပြင်ဆင်ခိုင်းတယ်ဟိုကလည်းမပြင်ဆင်ဘူးအဲ့တော့လိုက်ချင်းမှုဘာညာတွေချက်ပြီးပြောတော့သူပြောသမျှတွေကိုပြန်ပြန်ပြီးပြောတဲ့အခါကလည်းကြာအမှားဖြစ်တဲ့ပုဂ္ဂိုလ်ကရုဏာတော်တော်နဲ့အဲ့ဒီမှာငါ့ကိုဒီလိုပြန်ပြောရတာလားနင်ဘယ်တော့မှပြောမှုလို့လဲဆိုပြီးတော့အဲ့ဒီမှာစနစ်ရေးနေတာဆိုတော့ကုလက်ထဲမှာပါရှိတယ်။ကကြီးရော။အဲ့ဒီမှာကကြီးရှိတယ်။အဲ့ဒီကကြီးနဲ့နှံပြလိုက်တာ။ အဲ့ဒီမှာပြလိုက်တဲ့အခါမှာဘယ်ဘက်ရေပုံမှာဝင်ဆိုင်ပြီးတော့အဲ့ဒီမှာလဲကျသွားတဲ့အခါအဲ့ဒီမှာညီမလေးလဲသွားတဲ့အချိန်မှာမဖြစ်တဲ့ဘုရားအတင်းပြေးပွေပြီးတော့ဒီခါလေးလှုပ်လဲပါလို့ညာလို့ပဲဆိုသူ့လက်ထဲမှာအသက်ပေါ်သွားအဲ့ဒီမှာမိမိချစ်တဲ့ညီမလေးကိုမိမိဒေါသကိုမထင်းသိမ်းနိုင်တဲ့အတွက်ကြောင့်ဦးဆွေတော်ကမဖြစ်ရဘူးလားဖြစ်ရပါရဲ့ဗျအစိုးရရဲ့ရာဇဝမှုကိုပြည့်ရမှုလုံးမခံရဘူးလားခံရပါရဲ့ဗျာဒေါသ ပါပါလိမ့်မယ်ဒေါသဒါကြောင့်ဒီဒေါသကိုဘုန်းကြီးတို့ယောဂီများကဒီဗျာပါဒနိဝရဏဆိုတဲ့ဒေါသများဖြစ်လာရင်ဒီဒေါသနိဝရဏတွေဝင်လာရင်လက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာဒါမှပယ်ရမှာပယ်ရခံမှာဟိုယောဂရတဲ့ပုဂ္ဂိုလ်ဟာယောဂတစ်ခုရလာပြီဆိုရင်ဒီယောဂလေးကခံလို့ကောင်းတယ်ဆိုပြီးတော့မွေးထားလို့ဖြစ်မလားမဖြစ်ပါဘူး။မဖြစ်ဘူးဒီယောဂကိုဉာဏ်ဉာဏ်ပါတော့မှာလေ။ကိုယ်ပါမှာ။ဉာဏ်ဉာဏ်ကိုရတယ်လို့လေ ဒီဒေါသကိုလည်းပဲကြာကြာကြီးလက်ခံတမ်းရမှာလားမြန်မြန်ပေးရမှာမြန်မြန်ပေးရမှာဒီမြန်မြန်ကြီးရှုမှတ်ပြီးတော့ပါပေးရမယ်တဲ့ကေဆူလာကြီးစိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုးယောဂမျိုးနေချိုးပေဖြောက်လီနေချိုးပေဖြောက်လီစိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုးယောဂမျိုးနေချိုးပေဖြောက်လီနေချိုးပေဖြောက်လီ စိတ်မြဲစိတ်ဆူလောကမျိုးငြိမ်ချုံးပဲပြောင်းလေစိတ်မြဲစိတ်ဆူလောကမျိုးငြိမ်ချုံးပဲပြောင်းလေအဲ့ဒီလိုလူပုဂ္ဂိုလ်ဟာမိမိရဲ့သတ္တမှာအဲ့လိုစိတ်မြဲစိတ်ဆူမှုအကြောင်းတစ်ခုခုကြောင့်တခါတရံမှာယောဂီဟာဒီဒေါသကဆုံးနေတဲ့ဒေါသရှိတယ်တက်ကြွတဲ့ဒေါသရှိတယ် နှမျိုးရှိတယ်ဘယ်နှမျိုးရှိလဲနှမျိုးရှိပါလိမ့်မယ်အေးစုနစ်တဲ့ဒေါသကတစ်မျိုးတက်ကြွတဲ့ဒေါသကတစ်မျိုးအဲ့တော့ဒီကအတ္တဉာဏ်ကြီးကြောင့်တစ်ခါတရံမှာဖြစ်တာရှိတယ်အဲ့ဒီခါတရံမှာကိုကိုကိုကိုယ်တိုင်သမာဓိထူတော်ပြီးကြိုးစားနေတယ်အဲ့လိုကြိုးစားနေတဲ့ခြေကကိုကတစ်ခါစိတ်ကထိလို့မရအောင်ဖြစ်ရင်ကိုကိုယ်တိုင်ကျင့်တတ်လားမကျင့်တတ်ဘူးလားကျင့်တတ်ပါဗျာကိုယ့်ဟာကိုယ်ကိုမကျင့်တတ်တဲ့ဒေါသတွေဖြစ်နေတာအဲ့ဒါဆုံးတဲ့ဒေါသတွေ အဲ့ဒီဒေါသမျိုးကိုလည်းလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာပယ်ရမှာအဲ့ဒီဒေါသကိုကိုယ်ဝင်နေပြီဆိုရင်ဒီဒေါသရှိနေပြီဗျာမာရနိဝရဏဝင်နေပြီဆိုရင်ဒီဒေါသဖြစ်နေတယ်ဆိုရင်ကိုယ့်ရဲ့ခန္ဓာမှာပေါ်ကိုက်အာယုံကိုရော ရှုနိုင်မလားမရှုနိုင်ဘူးလားရှုနိုင်ပါဗျာမရှုနိုင်တော့တဲ့အတွက်စိတ်တည်ငြိမ်မှုတမာရီရောရမလားမရပါဗျာတမာရီမှမရရင်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်ရောပေါ်ပါမလားမပေါ်ပါဗျာဝိပဿနာဉာဏ်မှမပေါ်ရင်မဉဏ်ပူဉာဏ်နိဗ္ဗာန်ဆိုတာရပါဘူးမရပါဗျာဒီလိုဆိုရင်ဒီပြာဝရဏနိဗ္ဗာန်တရားကလက်ခံရမယ့်တရားလားပယ်ရမယ့်တရားပယ်ရမယ့်တရားပါဗျာအဲ့ဒီဟာမပယ်နိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်အရိယာစာရင်နဲ့နေလို့ရမလားမရပါဗျာဒီတော့ဘုန်းကြီးတို့ယောဂီများက အဲ့ဒီအရိယာစာရင်နဲ့နေလို့လေဆိုရင်ဒီပြပါရနိဝရဏတရားကိုဘုန်းကြီးတို့ယောဂီများပယ်ရမယ်ပယ်တဲ့အခါမှာတတိဦးစီးတဲ့စိတ်ကလေးနဲ့ပယ်ရတတိစောင့်ရှောက်ပေးထားပြီးပယ်ရထိုင်ပြီးရှုမှတ်နေတဲ့အခါမှာလေဒီတတိလေးလွတ်နေလို့သာသိုးသောကဖြစ်တဲ့ဒေဝတာတွေဝင်နိုင်တာဟုတ်တယ်မလားတတိလေးရှိနေပြီဆိုရင်ဝင်လို့ရသေးလားမရပါဘူးခုရှုမှတ်တဲ့အာယုံပေါ်မှာကိုယ်စိတ်လေးမြဲနေပြီဆိုရင် ဒီဒေါသစိတ်လေးဝင်ဝင်ရသေးလားမရပါဘူးဇာပါရနိဝရဏလုံးဝမဝင်နိုင်တော့တကယ်လို့ဝင်လာရင်လည်းပဲဒေါသစိတ်ဖြစ်လာရင်လည်းပဲအဲ့ဒီဒေါသစိတ်လေးကိုပဲပြန်ပြီးတော့မရှုရဘူးလားရှုရပါတယ်ဗျအဲအဲ့ဒါလေးကိုရှုမှတ်နေတယ်ဒေါသလေးဖြစ်ရင်ဒေါသဖြစ်တယ်ရှုမှတ်ရမယ်စိတ်ဆူးရင်စိတ်ဆူးတယ်စိတ်ပြင်းရင်စိတ်ပြင်းတယ်မကျေနပ်ရင်မကျေနပ်ဘူးစသဖြင့်ဒီစိတ်ကလေးကိုပဲပြန်ပြန်ပြီးတော့ရှုနေရတယ်အဲ့ဒီဒေါသစိတ်ကြီးမကျေနပ်စိတ်ကြီးပြန်ရှုနေတာ အဲ့ဒါလေးကိုထက်ခါတက်ကထက်ခါတက်ကရှုမိအဲ့လိုရှုနေရင်နောက်ကြတော့မကျေနပ်စိတ်ဒေါသစိတ်ကပျောက်သွားပြီးတော့ဒါလေးကြံနေတယ်မှတ်စိတ်မှရကြံနေတယ်ဒီကနေ့စိတ်ပြည့်ရင်စိတ်ပြည့်တယ်ဒါလေးမှတ်နေတယ်မှတ်စိတ်ကြီးကြံနေတယ်ဒေါသဖြစ်ရင်ဒေါသဖြစ်တယ်စိတ်ဆိုးရင်စိတ်ဆိုးတယ်ဒီမှတ်စိတ်ကြီးပဲကြံနေတယ်အဲ့ဒီမှာဒေါသစိတ်ကြီးဖြစ်တော့အဲ့ဒီလိုဒေါသစိတ်ကြီးလွန်မြောက်သွားပြီဆိုရင်ဗျာပါဒနိဝရဏလေးလွန်မြောက်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အရိယာစံရင်ထဲမှာ နေရလားမနေရဘူးလားနေရပါဗျာအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကအရိယာမာတာတရားတော်7ပါး7ပါးလေးက2ပါးပြီးခဲ့ပြီဒီကနေ့3ပါးမြောက်ဖြစ်တယ်ငါအင်ပေလီနိဝရဏတရား9ပါးကိုပဲရဘာကိုပဲရမှာလဲနိဝရဏတရား9ပါးကိုရမှာပါဗျာနိဝရဏတရား9ပါးကကာမိသံဃာနိဝရဏဗျာပါရဏနိဝရဏသီလနိဝရဏ ုတ်စ္စဘုဒ္ဓနိဝေနဝိသိကိစ္စနိဝေနဆိုတော့ဒီကနေ့နိဝေနတရားအခုနှစ်ပါးပြီးသွားဘယ်နှပါးပြီးလဲနှစ်ပါးပြီးပါပြီသုံးပါးကျန်နေတာကိုတော့မနေ့ကမှဆက်ပြီးတော့ဟောရအောင်ဟုတ်တယ်မလားမှန်ပါဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများအားလုံးမင်္ဂလာရာမဓမ္မမိသားစုများဒီအရိယာတို့စာရင်းထဲမှာနေနိုင်ဖို့အတွက်ဖြစ်ပေါ်လာတဲ့ဒီကံမစ္ဆန္ဒနိဗ္ဗာန်ပြပါရနိဗ္ဗာန်တရားတွေကိုတတိဥစည်းရဲ့စေကလေးနဲ့ အမြဲတမ်းတတိကံပြီးတော့ရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်ဉာဏ်စွာဆက်ရောက်၍ဉာဏ်မောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာ